သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်တပိုရလဇန်3ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ3ရက်ဇာတာပရိနေ့ညနေ6နာရီနဲ့4မိနစ်အချိန်ခါမှာအခုဒီနေ့စီလာဝဒလသုတ်တံကိုစတင်ပြီးတော့လေ့လာသင်ကြားကြမှာဖြစ်ပါတယ်ဒီကနေ့စတင်ပြီးတော့ လေ့လာရမယ့်အပိုင်းကမေဂုနံပါတ်၄ဖြစ်တဲ့မေဃသစ္စာအကြောင်းကိုစတင်ပြီးတော့ဒီနေ့လေ့လာမှာဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကတော့နိရောဓသစ္စာအကြောင်းပြီးပြီဒါကြောင့်မလို့နံပါတ်၄မေဂုံကို မေဂုံရောဟောဘက်ကဖြေရောပေါ့နော်နှစ်ခုလုံးကိုဖတ်ပေးပါအောင်မြတ်အဲဒါတွေကကြာဘူးပြီးသားတွေဆိုတော့ပြပါဗျာနံပါတ်၄ မကသစ္စာအမေအရှင်မဓမ္မဒိနာတက္ကာယချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်တက္ကာယချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဟုပြောဆိုကြပါ၏အဘယ်တရားကိုတက္ကာယချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဟုမြတ်စွာဘုရားဟောတော်မူပါသည်။အဖြေဒါယကာ ဝိတာခဤမြတ်သောအင်္ဂါ၈ပါးရှိသောမက်ကိုဘီလင်တက္ကာယချုပ်ရာ နိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းဟုမြတ်စွာဘုရားဟောတော်မူ၏ဤမက်ဟူသည်အဘယ်နည်းမှန်သောအယူတမာဒိဋ္ဌိမှန်သောအကြံစီတမာသင်္ကပ္ပမှန်သောစကားတမာဝါစာမှန်သောအလုပ် တမတမန္တမှန်သောအတမွေးမှုတမအာဇီဝမှန်သောအာထုတ်မှုတမဝါယမမှန်သော အောင်မေ့မှုတမတတိမှန်သောတည်ကြည်မှုတမတမာတိတို့ပေသည်ဟုတ်ပြီဗျာအဲ့ဒါလေးပဲထားပါအောင်နော်ဒါကမူရင်းပေါ့အမင်းနဲ့အဖြစ်နံပါတ်၄မေကွန်းက ကြားနေကြကတော့မေဃသစ္စာဆိုတဲ့နာမည်နဲ့ကြားနေကြပါဒါပေမဲ့မေးတဲ့မေခွန်းရှင်ကခန္ဓာ၅ပါးနဲ့မမေးဘဲနဲ့ခန္ဓာ၅ပါးနဲ့စကလုံးတူတဲ့တက်ကာယဆိုတဲ့နာမည်နဲ့မေးတယ်ဒါကြောင့်မလို့တက်ကာယချုပ်ရာနိဗ္ဗာန်သို့ ရောက်ကြောင်းအကျင့်နော်အဲ့ဒီလိုတက်ကာယချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လို့ပြောဆိုနေကြပါတယ်တဲ့ဒါကြောင့် ဘယ်တရားကိုတက်ကာယချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လို့မြတ်စွာဘုရားဟောတော်မူပါသလဲဒီနေရာမှာကတော့ခါတိုင်းကတော့သူကဒုက္ခသစ္စာဆိုတဲ့နာမည်နဲ့ဟောတယ်သူကြတော့ဒုက္ခသစ္စာနာမည်မထည့်ဘဲနဲ့တက်ကာယချုပ်ရဆိုတဲ့တက်ကာယနဲ့နာမည်စကလုံးလဲပြီးတော့မိပါတယ်ဒါစောစောလည်းပြောခဲ့ပြီးပြီတက်ကာယဆိုတာကခန္ဓာ၅ပါးကိုပြောတာဒါကြောင့်မလို့ခန္ဓာ၅ပါးဒီဖြစ်ပြီးရင်ပြည့်လို့ဒုက္ခသစ္စာဒါကြောင့်ခန္ဓာ၅ပါးရဲ့ နော်တက်ကာယရဲ့အတူတူပဲဆိုပြီးတော့စောစောလည်းအဲ့ဒါတွေပြောခဲ့ပြီးပါပြီဒါကြောင့်မလို့တက်ကာယချုပ်ရဆိုတာခန္ဓာ၅ပါးရဲ့ချုပ်ရပြောတာပါဒါကြောင့်တက်ကာယချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအချက်ဆိုတာဘယ်ဟာကိုပြောတာလဲလို့ဝိသကကျောင်းတကာကြီးကအဲဝိသကတကာကြီးကမေးတယ်ပေါ့လေဒါကိုဓမ္မရဏထေရီမကနေပြီးတော့ဒါယကဝိသခတဲ့ဤမြတ်သော အင်္ဂါ၈ပါးရှိသောမက်ကိုပင်လျင်တက်ကာယချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းလို့မြတ်စွာဘုရားဟောတော်မူပါတယ်တဲ့အဲ့ဒီမဲ့ဒီမဲ့ဆိုတာဘယ်သူတွေလဲဆိုအလုံးသိကြတဲ့တမ္မာဒိဋ္ဌိနော်တမ္မာလို့မဖတ်နဲ့နော်တမ္မာလို့ဖတ်ဒီနေရာလေးလေအတန်ပြီးအောင်ဥစဉ်တော့တမ္မာလို့ဖတ်ရင်ဒီလိုဒီလိုဖတ်လို့ရှင်တမ္မာဆိုတာတူတယ်လို့အဓိပ္ပာယ်ရှိတယ် same အင်္ဂလိပ်လို the same ဆိုတာ ਨੇ သွားတူတတ်တယ်ဒါကြောင့်တမ္မာလို့ဖတ်မှာ အတိပ္ပယ်ကမှန်သောလို့ဆိုတဲ့အတိပ္ပယ်ရပါတယ်နော်တမာဆိုရင်တူသောဆိုတဲ့အတိပ္ပယ်တမာဆိုတာတူတာနော်အဲ့ဒါလေးလည်းနည်းနည်းလေးအတန်လေးတွေကိုယ်အောင်ဖတ်ကြပါဒါမှသင်္ဍလေးပါလေးလိုက်ဖို့မသိအောင်လို့ပေါ့နော်ဒီချိန်လေးကကိုယ့်အတွက်ပြင်လို့ရတာပေါ့ဒါကဒီတမ္မာ ဆိုတဲ့အိဗယ်ကမြန်မာလိုမှန်သောလို့အိဗယ်ရှိပါတယ်တချို့လည်းကောင်းသောလို့ပြန်ကြတယ်ဒါပေမဲ့ဘုရားတို့ဒီမာစီဆရာတော်ကြီးကတော့ဒီသူဇူလဝေဒတုတ်တန်လားဇူလဝေဒတုတ်တန်နဲ့မှာပဲเนาะသူတိတိကျကျပြောတယ်များသောဖြင့်တော့တဲ့ကောင်းတချို့တချို့လည်းကောင်းသောလို့ပြန်တယ်တဲ့ဒါပေမဲ့နောက်သူ့ရဲ့ဆန့်ကျင်ဘက်ကမိစ္ဆာဒိဋ္ဌိရှိတာကိုတမ္မာဒိဋ္ဌိရဲ့ဆန့်ကျင်ဘက်ကမိစ္ဆာဒိဋ္ဌိမိစ္ဆာကြတော့မှားတယ်လို့သုံးတယ်ဒါကြတော့မှားတယ်လို့ဘက်မှာသုံးရင်ဒီဘက်ကမှန်တယ်လို့သုံးမှ ဟောဘက်ဒီဘက်သူကကြိုက်မယ်ကောင်းသောဆိုတဲ့အဓိပ္ပာယ်ကြတော့ဟိုဘက်ကြတော့မကောင်းသောလို့မပြန်ဘူးမိစ္ဆာဒိဋ္ဌိကိုမကောင်းသောအမြင်လို့မပြန်ဘူးမှားသောအမြင်လို့ပဲပြန်တယ်နော်မိစ္ဆာဆိုတာမှားယွင်းသော wrong view ကိုပြောတာဒါတော့ဒီနေရာမှာတမ္မာဒိဋ္ဌိကတော့ right understanding ကိုပြောတာဒါကြောင့်မလို့မှန်တော်လို့ပြန်ပါတယ်အင်္ဂလိပ်လိုပြန်တော့လည်းပဲ right လို့ပဲပြန်တယ်နော် right ဆိုတာမှန်တော်လို့အဓိပ္ပာယ်ရှိတာကို right understanding ဆိုတာဒါတော့မှန်တော်မှန်တော်ဆိုတဲ့ပါဠိကတမ္မာ မှန်သောအယူတမ္မာဒိဋ္ဌိမှန်သောအကြံစီတမ္မာသင်္ကပ္ပမှန်သောစကားတမ္မာဝါစာမှန်သောအလုပ်တမ္မာကမ္မန္တအဲ့ဒီတမ္မာကမ္မန္တမှာလည်းတမ္မာကမ္မန္တလို့ကမ္မန္တလို့ဖြစ်တတ်တယ်နော် ကမ္မန္တနော်အဲ့ဒီအတန်လေးတွေတမ္မာကမ္မန္တမှန်သောအသည့်မွေးမှုတမ္မာအာဇီဝအဲ့ဒါကိုလည်းပဲတမ္မာအာဇီဝလို့နော်တော်တော်များများအဲ့လိုထွက်တတ်တယ်တမ္မာလို့ထွက်တတ်တယ်နော် ဒီအတန်မျိုးတော့တော့ပြီးတော့ထွက်နေတတ်တယ်ဒါမှားပါတယ်ဒီအတန်ကမှားပါတယ်တမ္မာအာဇီဝမှန်သောအသက်မွေးမှုတမ္မာမှန်သောအာထုံမှုဩတမ္မာဝါယမမှန်သောအောက်မေ့မှုတမ္မာတတိမှန်သောတည်ကြည်မှုတမ္မာတမာတိတူပဲဒီဒီဟာတွေကဒါတွေကကြားဘူးပြီးသားပါနည်းနည်းလေးနော်အတန်လေးလောက်ပဲအခုပြောနေတာအဲ့တော့ဒီဟာကတော့ ဦးဇင်းတို့ကြားဘူးပိသားတွေဖြစ်နေတာဖြစ်တဲ့အတွက်သတိပဋ္ဌာန်တော့ကလည်းဦးဇင်းအကျယ်တဝင်းကြီးကိုအများကြီးပဲနော်အများကြီးကိုရှင်းပေးခဲ့ပါပြီပြီဒါကြောင့်ဒါကိုတော့ထပ်ပြန်တယ်လည်းလည်းမရှိတော့အောက်ကြမှာအတိတ်ပဲလေးကြမှာပြောတော့မယ်အတိတ်ပဲလေးကိုပဲခြုံပေးမယ်မေတ္တာပါလဲဆိုရင်ဒုက္ခချက်ရနိဗ္ဗာန်သို့ရောက်ကြောင်းအကျက်နော်ဒီမှာတော့တက်ကာယပေါ့နော်တက်ကာယလို့ခေါ်တဲ့ဒုက္ခချုပ်ရတနည်းတက်ကာယလို့ခေါ်တဲ့ခန္ဓာ၅ပါးရဲ့ချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဆိုလို့ပြောကြပါတယ်လူတွေကပြောနေကြတယ်ပေါ့ အဲ့ဒါဘယ်ဟာကို ပြောတာလဲလို့ဝိသကရကကြီးကမေးတယ်ဒါကိုဓမ္မဒိနာထီရီမကစင်စာတွေ့တော့နော်နှောင်နှင်းနေခြင်းမရှိဘဲနဲ့သူ့အဖြေကတခါတည်းတောက်ခနဲ့ဆိုတန်းဖြေတာအဲ့တော့ဘာကြောင့်မလို့အဲ့ဒါလိုဖြေနေလဲဆိုလို့ရှိရင်ဦးဇုံတို့ဒီဒီပညာမှာနှစ်မျိုးရှိတယ်ပေါ့လေနော်ဒါတော့ဒီနေရာမှာပြောမယ်ဆိုလို့ရှိရင်တော့ ဒီတုတ္တမယနော်ဟောတုတ္တမယဉာဏ်ဆိုတာတုတ္တဆိုတာဟောတရားနာတဲ့ဟာပြောတာတရားတွေနာထားတယ်ဒါကတခုနော်ပฏิဝေဒဆိုတာတော့ထိုးထွင်းသိတာပฏิဝေဒနော်ဒါတော့ဦးဇင်းတို့ဖြေလို့ရှိရင်မိမိကြားဘူးထားတဲ့ဘုသူတ္တကိုအခြေခံပြီးတော့ဖြေတာတရားတွေနားထားမယ်စာအုပ်တွေဖတ်မယ်ဒါတော့ကိုယ်တိုင်ကထိုးထွင်းမသိသေးဘူးဆို realization မဖြစ်သေးဘူး နော်နာထကြားထမှတ်သားထားတဲ့ဟာတွေကလေ့လာထားတာတွေရှိတယ်အဲ့ဒါကို အခြေခံပြီးတော့ဖြည့်ရင်ဒါတုတ္တမယဉာဏ်လို့ခေါ်တယ်ပฏิဝေဒဆိုတော့ထိုးထွင်းပြီးတော့သိတာနော်တဘာဝတစ်ခုကိုထိုးထွင်းပြီးတော့သိတယ်သူများပြောလို့မှတ်လို့နော်နားထောင်ဘူးလို့သိတာမျိုးမဟုတ်တော့ကိုယ်တိုင် direct experience နဲ့ direct knowledge နဲ့သိတဲ့အသည့်မျိုးကိုပြောတာဒါပရမတ္ထ level တစ်ခုကိုနော်အဲ့ဒါကြောင့်မလို့ဒီဘာကြောင့်မလို့သူက နော်အဲ့ဒီလိုမျိုးဖြစ်နေတယ်လဲဆိုတဲ့ခါကျတော့သူ့ရဲ့သူကလည်းရိုးရိုးရမ်းတာမဟုတ်ဘူးလေတကယ်ကိုပဋိသင်္ပိတာဆိုတာကတကယ်ညံဒူးကြီးတွေရတယ်နော်ညံအထူးကြီးတွေရထားပြီးတော့မှဂုံဒူးကြီးတွေနဲ့ရမ်းတာဖြစ်ထားတော့ရိုးရိုးမဟုတ်ဘူးလို့ပြောတယ်ရမ်းတာရိုးရိုးမဟုတ်ဘူးနော်ရမ်းတာရိုးရိုးမဟုတ်တဲ့အတွက်ကြောင့်မလို့နော်ရမ်းတာတိုင်းမဖြစ်နိုင်ဘူးနော်အဲ့ဒါလည်းမှတ်ထားအောင်ဦးဇင်းတို့တိရထားရမ်းတာဆိုအကုန်လုံးပိဋကသုံးဖို့အကုန်ထောင်းလုံးမောင်းကြည်တယ်လို့ထင်တာမဟုတ်ဘူးရမ်းတာဆိုတာကိလေသာကုန်တာပြောတာ နော်ကိလေသာတွေကိုတတ်လိုက်ပြီလို့ပြောတာအဲ့ဒီကိလေသာကုံတာခြင်းကတော့ဘယ်ရဟန္တာမဆိုအတူတူပဲဘယ်ရဟန္တာမဆိုအတူတူပဲအောက်ဆုံးအနိုင်ဆုံးရဟန္တာကနေဘုရားအထိကိလေသာကုံတာတော့ဘယ်သူမှထူးခြားမှုမရှိဘူးအတူတူပဲအေးမတူတာကသူတို့မှရှိတဲ့ဉာဏ်မတူဘူးဗျာအဲ့ဒါကြတော့ကိလေသာကုံတာတူတယ်ရဟန္တာဖြစ်တာနော်ဒါပေမဲ့သူတို့မှရှိနေတဲ့ရထားတဲ့ဉာဏ်ကမတူဘူးတစ်ပါးနဲ့တစ်ပါးသူတို့မှဖြည့်ထားတဲ့ပါရမီအလေးလေးအနှိမ့်မြင့်ကွာတယ်နော်ဒါကြောင့်မလို့ သူတို့ကဘာပြောတာလဲဆိုရင်ကိလေသာသူတို့ဘယ်ပုံပဲနည်းနဲ့ရန်တာဖြစ်အောင်အားထုတ်ခဲ့တယ်လဲဆိုသူတို့ရဲ့အားထုတ်ပေါ်အားထုတ်နည်းကိုလမ်းကြောင်းကိုတသွေးမတိတ်နော်ဖြောင်းနေအောင်ပြောတတ်တယ်မှန်းနေအောင်ပြောတတ်တယ်နော်ဘာမှစဉ်းစားစရာမလိုဘူးဒါပေမဲ့ तू သွားတဲ့ तू လာခဲ့တဲ့လမ်းကိုတော့ပြောတာပိရကသုံးပုံနဲ့ရှိသမျှပတ်ချလဲရှောင်မင်း तू လည်းမပြောနိုင်ဘူးတချို့ရန်တာတွေကဘာဖြစ်လို့လဲဆိုရင် तू ကကိလေသာကုန်ထားတာညံအထူးမရှိဘူးအဲ့ဒါတော့မှတ်ထားကြ ဒါတော့သူကအဲ့ဒီမတူဘူးဆိုလို့ဦးဇေယခဏခဏဝိသေသနာမှပြောရတာလားဒီဓမ္မရိနာထေရီမကသူ့မှာအဲ့လိုညံဒူးကြီးတွေရှိတယ်ဒါကြောင့်မလို့ရိုးရိုးရဟန္တာမဟုတ်ဘူးလို့ပြောပြောနေတာအဲ့ဒါကြောင့်သူ့မှာတခါတည်းမေးသမျှကိုတောက်ခနဲ့တောက်ခနဲ့တောက်ခနဲ့တခါတည်းတန်းဖြေတာရဟန္တာဖြစ်လို့ဖြေတာမဟုတ်ဘူးညံဒူးကြီးတွေရထားလို့ဖြစ်နေတာနော်ဒါတော့ရန်တာကတော့ဖြစ်တော့ဖြစ်နေတာပေါ့ဗျဒီလောက်ကတော့သို့တော်လည်းပဲဆိုလိုချင်တာကသူ့မှာအောက်ပိုင်းကြမှာသိလိမ့်မယ်သူ question တွေဘယ်လောက်ခက်တယ်လဲဆိုတာ နော်အခုလာမဲ့အခုမှ၄ခုပဲရှိတယ်သစ္စာ၄ပါးဒါမက္ကသစ္စာအဲကြောင့်နည်းနည်းလေးပိုလဲကြည်ညိုရတာပေါ့နော်ဩရဟန္တာဖြစ်အောင်နဲ့ရဟန္တာဖြစ်တာနဲ့မတူသေးဘူးဆိုတော့ရဟန္တာဖြစ်တဲ့အခါမှာမိမိတို့အဲကြောင့်မလို့ရဟန္တာတွေကဘာဘယ်ညံတွေနဲ့နော်သူတို့ရှေ့ဆူတောင်းပါရမီတွေနဲ့သူတို့ကရဟန္တာဖြစ်တဲ့အခါမှာအဲ့ဒီညံဒူးတွေအေဒီတဲ့ဘွယ်ဒူးတွေပါသွားကြတာနော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားလည်းပြောတယ်ငါပေးတာမဟုတ်ဘူးတဲ့ သူတို့ဆူတောင်းနေသူတို့လာခဲ့လို့ငါကအတိမတ်ပြုပေးတာတဲ့သူကအတိမတ်ပြုပေးရုံပဲဒီဟာကိုရဖို့လောက်တာသူတို့လောက်ခဲ့ပြီးပြီဒါကြောင့်မလို့သူတို့ကလောက်ခဲ့လို့သူတို့ကလည်းသူတို့သူတို့လာရလမ်းကြောင်းမှာပါရမီတွေဖြည့်ခဲ့ပြီးလို့မြတ်စွာဘုရားကပြိတ္တ၄ပါးအလယ်မှာတည်ပြုပေးခြင်းကျင်ညာပေးလိုက်ခြင်းပဲဒါလေးပဲသူလောက်တာတဲ့ကျန်တာငါလောက်တာမဟုတ်ဘူးတဲ့သူတို့လောက်တာတဲ့နော်ဒေဝရကြီးကရှင်သာရိပုတ္တရာတို့နော်ရှင်မောက္ကလန်တို့ကိုမနာလို့ဖြစ်တာကြည်ပါလားလို့သူတို့ကြတော့လက်ဝဲရလက်ရရနေထားတယ်ငါကြတော့တမီးရောက်ဖာချင်း နော်ညီကိုချင်းတောင်မှဘာယာထုမှမပေးဘူးဆိုပြီးတော့အဲ့ဒါဟိုမနာလိုဝင်တို့ဖြစ်တာလေငါပေးတာမဟုတ်ဘူးသူတို့ကနေပြီးတော့ဖြည့်ဆည်းခဲ့တဲ့ပါရမီလျောက်နော်မြတ်စွာဘုရားကကြီးညာပေးတာပဲရှိတာဒါကြောင့်သူကအဲ့လိုပြိဝေဒညာဆိုတာထိုးတွင်းသိတဲ့ညာရိုးရိုးမဟုတ်ဘူးသူကဒီတကယ်ကိုမှညာထူးကြီးတွေပါတဲ့အော်ထေရီမာကြီးမကြောက်မလို့အဲ့ဒီလိုမျိုးဖြစ်နေတယ်လို့အဲ့ဒါလေးလည်းတစ်ဆင့်ကြီးညိုရတာပေါ့နော်အဲ့ဒီလိုလေးလည်းမှတ်ပါ ဒါကြောင့်အောက်မှာဒီတစ်ပတ်ကလေးကတော့ဦးစင်းမဖတ်လိုက်ပါမယ်နော်ဒါလေးကဒီနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဆိုတာလေအော်ဖတ်လိုက်ပါလေဒါလေးကနည်းနည်းလေးသိသိနေရလေဆိုတော့ဒါလေးဒီတစ်ပတ်ကလေးပဲဖတ်ပေးပါနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဤမက္ခသစ္စာအကျင့်တရားသည်တက္ကာယချုပ်ရာနိဗ္ဗာန်သို့အာယုံပြုသောအဖြစ်ရောက်တတ်၏တက္ကာယချုပ်ခြင်းကို ပြီးစေသောအဖြစ်ကျင့်သူကိုလည်းရောက်စေတတ်၏အဲအဲ့ဒါလေးပဲထားပါအောင်နော်ဒီကစောစောကပြောတယ် तू ကဒီနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဒီစကလုံးလို့ तू ရှင်းတာနော်နိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဒါတော့ဒီနေရာမှာကတော့အကျင့်တရားနဲ့ကျင့်တဲ့လူကိုနှစ်ခုခွဲပြောတယ်နော်ဒီမက်က၈ပါးကျင့်နဲ့အင်္ဂါ၈ပါးစုထားတယ်ဒီနေရာမှာမက်ဆိုတာမက်ကသစ္စာမှာနည်းနည်းလေးတော့မှတ်ထားနော် ဒီ၈ပါးလုံးတစုတည်းကိုမဂ္ဂသစ္စာလို့ခေါ်တာတမာဒိဋ္ဌိအစရှိတဲ့၈ပါးအစုလိုက်ကြီးကိုနော်မဂ္ဂသစ္စာလို့ပြောတာတဘာချင်းကိုပြောတာမဟုတ်တဘာချင်းကအင်္ဂါအင်္ဂါဆိုအစိတ်ပိုင်းပြောတာဒါကြောင့်မလို့ဒီမှာအင်္ဂါ၈ပါးလို့ဒီမှာပြောတာတွေ့လားမှန်ပါဗျာအေးအင်္ဂါ၈ပါးဆိုတာဒီ၈ခုပေါင်းမှတစ်ခုဖြစ်တာဒီ၈ခုပေါင်းမှမဂ္ဂသစ္စာလို့ခေါ်လို့ရတယ်တစ်ခုတည်းနဲ့ခေါ်လို့မရအောင် ဒီ၈ပါးအလုံးလုံးတယ်ဆိုကြပါစို့ဗျာဒါတော့၈ပါးကိုတစုတည်းပြောမယ်ဆိုလို့ရှိရင်တော့ဒီ unit တစ်ခုမှာနော်ရှစ်အုပ်စုအုပ်အဲဒီဟောဒီ group တစ်ခုထဲမှာသူက member ၈ခုပါတယ်ဆိုကြပါစို့နော်အဲ့ဒီဒါမှ group တစ်ခုလို့ခေါ်တာအဲ့ဒီလိုပဲဒီထက်မှလည်းပဲ mega သစ္စာလို့ခေါ်တဲ့ထက်မှာသူ့ရဲ့အင်္ဂါအစိတ်ပိုင်း၈ခုပါတယ်အဲ့ဒါကြောင့်တစ်ခုချင်းတစ်ခုချင်းကိုအင်္ဂါလို့သုံးတယ် အဲ့ရှစ်မျိုးလုံးကိုပေါင်းလိုက်ရင်တော့မကသစ္စာနော်တခါကွဲလားမသိဘူးပြမဗျာကွဲတယ်နော်တပါးချင်းတပါးချင်းဆိုလို့ရှိရင်တော့ဓမ္မတမ္မာဒိဋ္ဌိနော်တမ္မာသင်္ကပ္ပတမ္မာဝါစာစသည်ဖြင့်ပေါ့ဒီမှာရှစ်ပါးရှိတယ်လေအဲ့အဲ့တပါးချင်းတပါးချင်းကိုကြတော့အင်္ဂါအစိတ်ပိုင်းလို့သုံးတယ်နော်အင်္ဂါအစိတ်ပိုင်းဦးဇင်းရဲ့ခန္ဓာကိုယ်မှာရှိနေတဲ့အစိတ်ပိုင်းတွေကိုအင်္ဂါလို့မသုံးဘူးလားသုံးပါတယ်ဗျာသုံးတယ် နော်ဒါဦးဇင်းတို့ကဒါစဉ်းစားကြည့်နော်ဒီအင်္ဂါစိတ်ပဲတို့တခါတည်းသူ့အနေနဲ့ဒီကကားမှာစက်ပစ္စည်းတွေတက်လိုက်တော့နော်တခုဖြစ်လာသလိုပဲဟိုကတက်ဒီတက်ဟိုထိုးဒီထိုးဟိုလုတ်ဒီလုတ်ဒါအကုန်လုံးပေါင်းစုလိုက်တော့လူကောင်ရယ်လို့ဖြစ်လာတာဒါတော့အဲ့ဒီအစိတ်ပဲနေဖြုတ်ထားကြည့်လိုက် ကားတခု parts တွေကိုဖြုတ်တယ်လို့ဖြုတ်လိုက်ကားဆိုတာကြံသေးလားမကြံပါဗျာမကြံဘူးကားဆိုတာအဲ့ဒီအစိတ်ပိုင်းတွေပေါင်းထားတာလူဆိုတာလည်းဒီအစိတ်ပိုင်းတွေပေါင်းထားတာလူရဲလို့မရှိဘူးဒါကြောင့်မလို့လူမရှိနတ်မရှိဆိုတာဘာကြောင့်မရှိလဲဆိုတော့အစိတ်တွေဖြုတ်ကြည့်လိုက် လူဆိုတာကပြဉ္ညာကြီးပေါင်းစုထားမှဩဒါလူပါလားဩဒါစိတ်ရုပ်ကလေးပါလားလို့နောက်မှနာမထပ်တတ်ရတာနော်ဒီလိုပါပဲဒီမှာတော့ဒါတော့အစိတ်ပိုင်းအရာပြောတာတမာတိတိတမာသင်္ကပ္ပစတိကတပါးချင်းတပါးချင်းကအင်္ဂါအစိတ်ပိုင်းထိုးရှစ်ပါလုံးပေါင်းလိုက်ရင်တော့မေဃသစ္စာအဲ့ဒါကြောင့်နော်ဒါကြောင့်အဲ့ဒီမေဃသစ္စာကိုအင်္ဂါရှစ်ပါးရှိသောအင်္ဂါအစိတ်ပိုင်းရှစ်မျိုးပါဝင်နေသောမေဃသစ္စာဒါကိုပြောတာ ဒါကြောင့်မလို့အဲ့ဒီမေဃသစ္စာကတဲ့မေဃသစ္စာရဲ့သဘောအလောက်ကသူ့ရဲ့ function ဘာလုပ်တယ်လဲဒါကိုပြောချင်တာသူကတဲ့မေဃသစ္စာပေါ်ပြီဆိုလို့ရှိရင် နော်မေဃသစ္စာပေါ်ပြီဆိုလို့ဆိုကြပါစို့နော်မေဃသစ္စာကပေါ်လာတယ်နော်ဒီမှာလာတယ်ဒါတော့ तू ပေါ်လာလို့ရှိရင်တဲ့ तू ကနိဗ္ဗာန်ကိုအာယုံပြုတယ်နော်ဘသူအာယုံပြုလဲနိဗ္ဗာန်ကိုအာယုံပြုပါတယ်ဗျာဒါကြောင့်မလို့နိဗ္ဗာန်ကိုအာယုံပြုတာမက်စိတ်ဖို့စိတ်ပဲအာယုံပြုလို့ရတာလေ message ဖို့စစ်မဝင်အာရုံပြုလို့မရဘူးတိုက်ရိုက်တိုက်ရိုက်တွေ့တာဒါကြောင့်မလို့ तू က message ပေါ်တဲ့အချိန်ကမှအဲ့ဒီအချိန်ကမှနေဗံကိုတိုက်ရိုက်တွေ့လိုက်တဲ့အချိန်ပဲဒီအချိန်လေးပဲဒါနော် तू က message နဲ့နေဗံကိုတွေ့တာနော်၄ချိန်ပဲတွေ့လို့ရတယ်နော်သောတာပန်တဂရကအနာဂယန္တာ၄ချိန်ပဲတွေ့လို့ရတယ်ဖို့စစ်ကတော့ဖလားသမတ်ပတ်ဝင်စားရင်အကျိတ်များစွာတွေ့တယ်ဒါကြောင့်မလို့ဒီမေဃသစ္စာကဒီနိဗ္ဗာန်ကို အာယုံပြုသောအဖြစ်ရောက်တယ်ဆိုလိုတာကဒီမေဃသစ္စာဆိုတဲ့ဒီဉာဏ်နဲ့ပေါ့နော်နိဗ္ဗာန်ကို အာယုံပြုလိုက်တာတနည်းအာယုံပြုသောအဖြစ်မြင်လိုက်တာသိလိုက်တာအဲ့ဒါကိုရောက်တယ်လို့သုံးတယ်ဆိုတော့ရောက်တယ်ဆိုတဲ့အခါမှာရောက်ဆိုတာက6ရောက်နဲ့သွားလို့ရောက်တာမဟုတ်ဘူးဉာဏ်နဲ့ရောက်တယ်လို့မှတ်ပါဗါတယ်လေဉာဏ်နဲ့ရောက်တာပါဗျာဉာဏ်နဲ့ရောက်တာเนาะဒါကြောင့်မလို့နိဗ္ဗာန်ကို6ရောက်နဲ့သွားလို့လည်းမရောက်ဘူး နော်ခြေထောက်နဲ့သွားလို့ရောက်တဲ့အရာမျိုးမို့ရင်ယထာနဲ့သွားလို့လည်းမရောက်ဘူးနော်နိဗ္ဗာန်ကိုဘာနဲ့သွားမှရောက်တယ်လို့ဆိုဉာဏ်နဲ့သွားမှရောက်တယ်တချို့ကတော့ပရိသန္တိဆိုတာရှိတယ်ထားပါတော့ဗျာဗြဟ္မာဖြစ်ခြင်းတယ်ဆိုလို့ရှိရင်ဗြဟ္မာပြည်ကိုရောက်ကြောင်းဇံအကျင့်ကိုကျင့်ရင်ဗြဟ္မာပြည်မရောက်နိုင်ဘူးလားရောက်နိုင်ပါတယ်ဗျာအဲ့ဒါလိုလဲသွားလို့မရဘူးတဲ့ဥစဉ်និရောဓသစ္စာတော့ကနော်သူဒီသတိပဋ္ဌာန်သင်တော့အဲ့ဒါတွေပြောခဲ့ပြီးပြီမေ့မှမေ့ကြရလားမသိဘူး မေးမှမေးကြရလားမသိဘူးအဲ့တော့သူကအဲ့ဒီလိုမျိုးတချို့ကြတော့ငါထားတော့ငါဗြဟ္မပြည်ရောက်ချင်တယ်ကွာဆိုရင်လူပြည်မှာဇန်ကျင့်ကျင့်လို့ဇန်ရရင်ဗြဟ္မဇန်ရရင်ဗြဟ္မဇန်ပုံသူရောက်မယ်ဒါတော့သူကဒါပဋိတန်ဒီအဖြစ်သွားတယ်လို့သုံးတယ်ဦးဇင်းတို့လောကမှာကတော့ခြေထောက်နဲ့သွားမယ်ကားနဲ့သွားမယ်ယထာနဲ့သွားမယ်လေရင်နဲ့သွားမယ်ဒါကလူလောကမှာသွားတာအဲအဲ့လိုမဟုတ်ဘဲနဲ့နတ်ပြည်ကိုသွားခြင်းနဲ့ကုသိုလ်ကောင်းမှုလို့နတ်ပြည်ရောက်မယ်နော်ဗြဟ္မပြည်သွားခြင်းနဲ့ဇန်ရအောင်ကျင့်နတ်ပြည်သွားမယ်အဲဗြဟ္မပြည်သွားမယ်အဲ့ဒီလိုနီးနေနေပံသွားလို့မရဘူးတဲ့ ဘာနဲ့ပဲရလဲဆိုညံပဲရတယ်ဒါကြောင့်မလို့မညံမေဃသစ္စာပေါ်တဲ့အချိန်မညံပေါ်တဲ့အချိန်မှာဟောဒီမညံကနေနိဗ္ဗာန်ကိုတက်ရဲ့အာယုံပြုပြီးတော့မှအဲ့ဒီမှာတွေ့သွားတာဒါကြောင့်မလို့တက်ကာယချုပ်ရနိဗ္ဗာန်ကိုအာယုံပြုသောအဖြစ်ရောက်တတ်၏ဒီနေရာမှာရောက်ဆိုတဲ့စကားလုံးလေးကိုပြောချင်တာတခြားမဟုတ်ဘူးရောက်ဆိုတာလူကြီးအကောင်လိုက်ရောက်သွားတယ်ထင်ပါဆိုလို့မဟုတ်ဘူးထိုပုဂ္ဂိုလ်ကြင်ထားသောဉာဏ်ကရောက်သွားတာရောက်တယ်ဆိုတာဘာလဲမြင်လိုက်တာကိုပြောတာ မြင်တယ်ဆိုတာဘာလဲသိတာကိုပြောတာဒါဒါဆိုတော့ဉာဏ်ကနိရောဓလို့ခေါ်တဲ့ယုံ nant ချုပ်ရာနိရောဓသစ္စာကြီးကိုသိလိုက်တာနော်ဒါတော့ဒါကိုပဲဉာဏစိတ်ခုဆိုတော့ဉာဏ်မျက်စိနဲ့ကြည့်မယ်ဆိုရင်မြင်တယ်လို့လည်းပြောလို့ရတယ်ဒါကိုပဲတိုက်ရိုက်သိလို့မျက်မှောက်ပြုတယ်လို့လည်းပြောလို့ရတယ်ခေါ်တော့ကတော့ဒဆင့်ကြားသိတာမဟုတ်လားအမှဗျာဒါပါတော့ဆရာတို့တွေပြောလို့သိမယ်နော်စာအုပ်ကိုဖတ်ပြီးတော့သိမယ်ဝိပဿနာတရားအထုတ်လို့တမာတိတရားတွေချိန်ခါမှာ ဟောကိုယ့်ရဲ့တမာတိအငိမ့်တက်ကြောင့်မလို့ကိုယ့်ရဲ့ရထားတဲ့အဆက်ကနေလှမ်းထောက်ပြီးတော့မဩနိဗ္ဗာန်ရဲ့အငိမ့်တက်ဆိုတာလဲဒီလိုဖြစ်ရလိမ့်မယ်ဆိုတော့ကိုရောက်တဲ့နေရာလေးကနေနိဗ္ဗာန်ကိုမှန်းကြည့်တာ inferential knowledge ပေါ့နော်အနုမာနဉာဏ်အဲ့ဒီလိုမျိုးမှန်းဆကြည့်တယ်ဒါကတကယ်တက်ရိုက်တွေမဟုတ်ဘူးယာသည်မှန်းဆသည်ဒါပဲဟောဒါနဲ့ပဲစခန်းဆုံးခဲ့တာကိုအခုဒီအရိယာဖြစ်လို့မဲ့ညာလဲပေါ်လိုက်ရောနိဗ္ဗာန်ကိုသူကတက်ရိုက် သူ့ဉာဏ်ကြီးနဲ့တက်ရိုက်သိလို့သူ့ကိုကိုမျက်စိနဲ့ကြည့်ပြီးတော့မြင်တယ်လို့သိလို့မျက်မှောက်သည်အဲ့ဒါလိုလဲသုံးတယ်ဒါတော့ပြောမယ်ဆိုရင်ဉာဏ်နဲ့တက်ရိုက်ခံစားပြီးတော့နိဗ္ဗာန်ရဲ့အငြိမ့်တဆိုတာဒါပါလားလို့သူကိုယ်တိုင်တခါတည်းဘယ်သောအခါကာလမှာနောင်ဘယ်သောအခါကာလမှာပျောက်သွားပြက်သွားမေ့မသွားသောအသည့်မျိုးနဲ့သိလိုက်တာဒါကြောင့်မလို့သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေခုနဘွားလောက်တန်တရားကျင်လဲရရင်လည်းသူညာကပျောက်မသွားဘူးမေ့မသွားဘူးပြက်မသွားဘူးရော့မသွားဘူး ဒီတိုင်းပဲနော်အဲကြောင့်နိဗ္ဗာန်ကိုအာယုပြုသောအဖြစ်ရောက်တတ်၏ဒါကဉာဏ်လို့မှတ်ထားပါနော်မှန်ပါဗျာနောက်တစ်ခါကျတော့ကောင်းပြီဉာဏ်ဆိုတာဘာတူလဲမေးတဲ့ခါကျတော့ကျင့်သူရှိရှိမှဉာဏ်ကိုပြောလို့ရမယ်ကျင့်သူမရှိဘဲနဲ့ဉာဏ်ကြီးပဲဆွတ်ထုတ်လို့ရပါမလားမရပါဗျာမရဘူးဒါကြောင့်မလို့ခန္ဓာ၅ပါးရှိထားသောတတ္တဝါပုဂ္ဂိုလ်ပေါ့နော်ယောဂီပဲဆိုကြပါစို့ဗျာကဲအာထုတ်တဲ့ပုဂ္ဂိုလ်ဆိုတော့နာမည်ကောင်းကောင်းမသုံးကြပါစို့ ခန္ဓာ၅ပါးရရှိထားတဲ့ယောဂီပုဂ္ဂိုလ်တယောက်ကဒုခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကနော်ညီငွေပြီးတော့ဒုက္ခတွေသိပြီးတော့အားထုတ်လိုက်တဲ့အခါမှာနော်ဉာဏ်ဝိပဿနာဉာဏ်အစဉ်စစ်နေရောက်အဲ့ဒီဝိပဿနာဉာဏ်နေရင့်တန်တဲ့အခါမှာမဲ့ဉာဏ်ကိုစိုက်သွားတယ်မဲ့ဉာဏ်ကိုစိုက်တဲ့အချိန်ကမှနိဗ္ဗာန်ကိုသူဉာဏ်နဲ့သိမြင်စိုက်ရောက်သွားတာကို ပြောတာဒါကြောင့်မလို့ထိုပုဂ္ဂိုလ်ရဲ့ဉာဏ်ကရောက်တယ်ဆိုရင်ထိုကျင့်တဲ့ပုဂ္ဂိုလ်လည်းပါမသွားဘူးလားပါသွားပါတယ်ခင်ဗျာပါသွားတာပေါ့ပါသွားတာပေါ့ဟုတ်တယ်မလားဒါ ထားပါတော့ဗျာနော်ဒကာမို့ကျော်စာမွေးအောင်တယ်လို့ပြောစာမွေးကစူးစမ်းပြီးတော့ကိုညံနဲ့စဉ်းစားပြီးတော့ဖြေခဲ့ရတဲ့အလုပ်တွေမဟုတ်လားလို့အမှဗျာဒါတော့ခမရခေါင်းလေးကနေညံကြီးထုတ်သွားလို့ရလားမရပါဗျာနှလုံးသားလည်းထုတ်လို့မရဗိုက်ထဲကလည်းထုတ်လို့မရတော့ကိုယ်တိုင်လူကိုယ်တိုင်ပဲတက်ရတာပဲဟုတ်တော့မလားဒီပုံကိုယ်ကပဲညံပိုင်ရှင်နော်ဒီလက်ရှိတိလိုက်တဲ့အသိဉာဏ်ရှင်လို့သုံးရတာလေနော်ဒါကြောင့်မလို့ဒီဒီနေရာမှာကတော့မြင်တာကတော့ဉာဏ်နဲ့မြင်တယ် သို့တော်လည်းပဲထိုဉာဏ်ရအောင်အထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲနော်ထိုဉာဏ်ကြီးနဲ့နိဗ္ဗာန်ကိုဟိုမျက်မှောက်ပြုတယ်ဆိုတာကတော့သိတာကတော့ဉာဏ်ပဲသို့တော်လည်းပဲထိုဉာဏ်ကိုပိုင်တဲ့ဟောပုဂ္ဂိုလ်ဆိုတာရှိသေးတာကိုဒါကြောင့်မလို့တက္ကာယချုပ်ချင်းကိုပြီးစေသောအဖြစ်နဲ့ကျင့်သူကိုလည်းရောက်စေတတ်၏ဒါတော့ကျင့်သူလို့ပြောတဲ့နေရာမှာဒီနေရာမှာတော့ရိုးရိုးလောကီသုံးပဲအရက်သုံးပဲဆိုကြပါစို့နော် ကျင့်တယ်ဆိုတာကျင့်တဲ့ပုဂ္ဂိုလ်ရည်ညွတ်တာပုဂ္ဂိုလ်တ attva အတ္တကောင်အနေနဲ့ရှိတာကိုပြောတာလားဆိုတော့မဟုတ်ပါဘူးအစစ်အမှန်တော့ခန္ဓာ၅ပါးပဲဟုတ်တယ်မလားအမှန်အစစ်အမှန်ခန္ဓာ၅ပါးရှိတဲ့သူပဲဒါတော့အရက်ပြောနေရတော့ကျင့်တဲ့သူလို့ရိုးရိုးပဲဒီလိုပဲပြောရတယ်ဒါကြောင့်ကျင့်တဲ့ပုဂ္ဂိုလ်ကလည်းရောက်စေတတ်တယ်ဆိုတော့ဒီနေရာမှာမှတ်ထားမှာကတော့ရန်တာဖြစ်သွားတယ်ဆိုလို့ရှိရင်ဉာဏ်ကအဓိကလူကတော့အဓိကမဟုတ်ဘူးသို့တော့ ဉာဏ်ကြီးပဲတက်တက်ဒီလို့မရဘူးဉာဏ်ရဲ့တရားကပုဂ္ဂိုလ်ဆိုတာရှိရတယ်ကြင်ကြံတဲ့ပုဂ္ဂိုလ်ရှိရတယ်ဒါကြောင့်မလို့ဉာဏ်နဲ့မြင်တယ်လို့ဆိုပေမဲ့လည်းပဲထိုဉာဏ်ဤတရားနော်ခန္ဓာ၅ပါးပိုင်ရှင်ယောဂီပုဂ္ဂိုလ်ကိုလည်းပဲဒါနော်ဒီဒီနိဗ္ဗာန်ကိုမြင်လိုက်ပြီးကိလေသာချုပ်ငြိမ်းသွားပြီဆိုရင်ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာမရှိတော့ဘူးဆိုရင်ထိုပုဂ္ဂိုလ်ကငြိမ်းမသွားဘူးလားငြိမ်းသွားပါတယ်ငြိမ်းသွားတာငြိမ်းသွားတာလွတ်မသွားဘူးလားခိုင်လွတ်သွားပါတယ်လွတ်သွားပြီလေဒီဒုက္ခကအဲ့ဒီလိုပြောတာဒါကြောင့်ရှင်းတဲ့သူကိုလည်း ရောက်စေတတ်တယ်ဆိုတာရောက်စေတတ်ဆိုတော့ဒီဉာဏ်ကြီးနဲ့နိဗ္ဗာန်ကိုမြင်လိုက်တယ်မြင်လိုက်တဲ့အချိန်ကမှသူ့ရဲ့တဏ္ဍာမှာရှိနေတဲ့ကိလေသာအနုတ္တိယဓာတ်ကိန်းနေတဲ့ဓာတ်တွေအကုန်လုံးဆင်းသွားတယ်နော်ဉာဏ်ပွင့်လာလို့ဉာဏ်ကြီးပေါ်လာလို့ထိုတတ္တိကြောင့်သူ့တဏ္ဍာမှာရှိနေတဲ့ကိန်းပြီးတော့အောင်ပါလာခဲ့တဲ့အနုတ္တိယကိလေသာတွေဆင်းသွားတယ်နော်အဲ့ဒီလိုဆင်းသွားတဲ့အတွက်ကြောင့်မလို့ထိုကိလေသာတွေအဲကင်းဆင်းသွားတယ်ဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဒါတော့ မျက်မှောက်ပြုလိုက်တဲ့အတွက်ကိလေသာတွေကင်းစင်တော့သူကိလေသာမှလွတ်သွားတယ်။ဒါကြောင့်ဒီနေရာမှာမေဃသစ္စာကိုပြောတဲ့အခါမှာအဓိကအဖြစ်တော့ဉာဏ်ကိုပြောပါတယ်။ထိုဉာဏ်နဲ့နိဗ္ဗာန်ကိုအာယုံပြုပြီးတော့ရောက်တယ်။ဒါတော့နိဗ္ဗာန်ကိုဉာဏ်ကအာယုံပြုရောက်တဲ့အခါမှာနော်ကျင့်တဲ့ပုံကိုယ်ကိုလည်းပဲတခါတည်းပါသွားတာဖြစ်တဲ့အတွက်သူ့ကိုလည်းရောက်စေတတ်ပါတယ်တဲ့။ဒါတော့ဉာဏ်တော့ဉာဏ်နဲ့ဉာဏ်ကိုရရှိထားတဲ့ပုံကိုယ်တွဲပြီးတော့ဒါနိဗ္ဗာန်ကိုရောက်တယ်လို့ပဲဒီလိုပြောရတယ်။နော် အဓိကရောက်တာကဘာလို့လဲလို့တိတိကျကျမေးရင်တော့ညံကိုပြောပါဘာလို့ပြောမလဲညံပါဗျာညံကိုပြောပါဘာဖြစ်လို့လဲဆိုတော့တက်ရိုက်မြင်လိုက်တာကညံကမြင်တာသို့တော့ညံကနော်သူ့ရဲ့တရားကပုံကိုဖြစ်နေတဲ့အတွက်ကြောင့်မလို့ညံရဲ့တရားပုံကိုကိုလည်းပဲဒါနော်ကြင်ကြံခဲ့တဲ့ပုံကိုကိုလည်းပဲနေဘုံကိုရောက်တယ်လို့ပဲဒီလိုတင်စားပြီးတော့တွဲသုံးလိုက်ရတာဒါလေးကတော့ဘုဒ္ဓတာဖြစ်အောင်လို့ပြောတာပါနော် gain နောက်တစ်ပုဒ်ကလေးသွားကြအောင်ဆိုဗျာဒါကနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ပြီးတဲ့အခါမှာနော်ဒီတစ်ခါတော့အောက်ကတမာဒိဋ္ဌိ6မျိုးပါတွဲဖက်မယ်ပေါ့နော်ကဲမေကမကင်ရှစ်ပါးတပါးစီသွားတာပေါ့ပါဗျာနံပါတ်1တမ္မာဒိဋ္ဌိမကင်သစ္စာ၄ပါးကိုတည်သောဉာဏ်ကိုတမ္မာဒိဋ္ဌိဟုခေါ်၏တမ္မာဒိဋ္ဌိ6မျိုး နံပါတ်1ကမ္မတက္ကတာတမ္မာဒိဋ္ဌိကံသာလင်မိမိဥစ္စာရှိသည်ရှိ၏ဟုတည်သော အမြင်မှန်တဒါမူလိကာဟုအထာကရာဖွင့်ဆိုထားသောကြောင့်တဒါတတ္တာဖြင့်ယုံကြည်ပြီးသိတဲ့ဉာဏ်ပညာပင်ဒီနံပါတ်1ဇာနာတမ္မာဒိဋ္ဌိဇာတမာဓိနှင့်ရှင်တွဲဖြစ်သောအတိဉဏ်နံပါတ် ဝိပဿနာတမ္မာဒိဋ္ဌိဝိပဿနာဉာဏ်ယုံနာနှစ်ပါး၎င်းတို့၏ဖြစ်ပျက်လက္ခဏာ၃ပါးတို့ကိုတည်သောဉာဏ်နံပါတ်၄မကတမ္မာဒိဋ္ဌိမနစ်ရှင်သောအမြင်မှန်နံပါတ်၅ဖလတမ္မာဒိဋ္ဌိဖုန်နစ်ရှင်သော အမြင်မှန်နံပါတ်၆ပစ္စဝကနာဉာဏ် ရှင်ဖျားမကြားတော့ပါဗျာပစ္စဝခဏတမ္မာဒိဋ္ဌိဆိုတာလေးနဲ့တခုဖြည့်ပေးလိုက်ပါအောင်နော်အဲ့ဒါလေးကရေးတော့ကကြာသွားလို့ပစ္စဝခဏဆိုတာလေးအလုံးသိကြပြီးသားပါနော်တမ္မာဒိဋ္ဌိဟုတ်ဗျာအဲ့ဒါလေးတခုကြာနေကြတယ်ပစ္စဝခဏတမ္မာဒိဋ္ဌိ အဲ့တော့တမ္မာဒိဋ္ဌိကတော့အလုံးခဏခဏကြားနေကြတော့တမ္မာဒိဋ္ဌိဆိုတာဘာလဲလို့ပြောရင်တူတူလေးပြောနေသစ္စာလေးပါးကိုသိတဲ့ဉာဏ်ကိုတမ္မာဒိဋ္ဌိလို့ခေါ်တာပဲเนาะကြောင့်ဦးဇင်းတို့ဝိပဿဒီဝိတုရမေအော်ရင်ဒီသတိပဋ္ဌာန်သင်္ဍန်းတော့ကဒါလေးအကျယ်ပြောခဲ့ပြီးပြီเนาะဒါကြောင့်သစ္စာလေးပါးဆိုတာဒုက္ခဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာအဲ့ဒီ တစ္ဆာ၄ပါးကိုသိတဲ့ဉာဏ်ကိုတမာဒိဋ္ဌိလို့ခေါ်ပါတယ်မှန်သောဉာဏ်နော်ဒါတော့ဒီနေရာမှာဒီတမာဒိဋ္ဌိ6မျိုးလေးကိုပဲနော်လေ့လာရအောင်ပါဒါတွေကခဏခဏပြောတာတခြားကြောင့်မဟုတ်ဘူးဒီဗုဒ္ဓဘာသာမှာကမဂ္ဂင်၈ပါးကအဓိကကျင့်စဉ်ပဲနော်မေဇိမာပฏิပဒါဆိုတာဒီဒီမဂ္ဂင်၈ပါးပြောတာဆိုတော့မိမိတို့ကဟောနားလည်ပြီးသားပုံကိုယ်တွေတွေ့တော့မရည်စူးပါဘူးเนาะနည်းနည်းတချို့ မဂ္ဂင်၈ပါးကိုသိတယ်အသေးစိတ်မသိသေးတွေကိုရည်စူးပြီးတော့ထပ်ထပ်ပြောတာပါသတိပဋ္ဌာန်တော့ကပြောပြီးသားကိုအခုပြောတော့နားလည်ပြီးသားမှတ်မိတဲ့ပုံကိုယ်လို့ဆိုတော့ပြင်းစရာကောင်းတော့ပေါ့ဗျာသို့တော်လည်းပဲဒီထက်မှတော့တိတ်တော့များများတော့ပါမယ်မထင်ပါဘူးဟုတ်လားအဲ့တော့ထပ်ပြီးတော့ပြောရတာပေါ့နော်ဒါပထမသိရမှာကတာမာဒိဋ္ဌိဆိုတာဘသူကိုပြောကျင်တာလဲဆိုရင်တစ္ဆာ၄ပါးကိုသိတဲ့ဉာဏ်ကိုတာမာဒိဋ္ဌိခေါ်တယ်လို့ဒါလေးကိုပထမမှတ်ပါနော်တစ္ဆာ၄ပါးသိတဲ့ဉာဏ်ကိုတာမာဒိဋ္ဌိ ဒါတော့အဲ့ဒီတမ္မာဒိဋ္ဌိကိုသုံးတဲ့အခါမှာဦးဇင်းတို့စာပေမှာအတူတူအထာကထာပေါ့ဗျာအထာကထာဆိုတာဖွင့်ပြတဲ့ကျမ်းတွေမှာက6မျိုးတချို့ကလည်း9မျိုးဖွင့်တယ်နော်ဒါတော့6မျိုးနေပဲပြောကြတာပေါ့နော်နံပါတ်1ကကမ္မတက္ကတာတမ္မာဒိဋ္ဌိတဲ့ဗါတယ်လေဗျာကမ္မတက္ကတာတမ္မာဒိဋ္ဌိပါဗျာကမ္မလို့ခိုင်းဘောကောင်းတယ်မတ်မတ်နော် အခုကပြောနေတဲ့မတ်မတ်ဆိုတဲ့စကားလုံးလေမတ်မတ်တရားတာအကြီးဆိုတော့လေကမ္မတကတာကမ္မတကတာဟမ်ဟုတ်တယ်ကမ္မတကတာတမ္မာဒိဋ္ဌိသူကနှလုံးပေါင်းထားတယ်ကာမနဲ့တကနဲ့နှလုံးပေါင်းထားတာ သုံးလုံးပေါ့နော်တာရောပေါင်းသုံးလုံးပေါင်းထားတယ်အဲကြောင့်ကမ္မတကတာတမ္မာဒိဋ္ဌိမြန်မာလိုကတော့သိတယ်ကံသာလေမိမိဥစ္စာရှိ၏ဟုတည်သော အမြင်မှန်ဒီနေရာမှာတော့နည်းနည်းလေးချက်ပြောရမယ်ဆိုရင်တော့ဒီ ကုသိုလ်ကံရဲ့အကုသိုလ်ကံရဲ့ဒါကကံကတစ်ပိုင်းနော်ထိုကံကနေပေးတဲ့အကျိုးကတစ်ပိုင်းအဲ့ဒီကံရဲ့ကံရဲ့အကျိုးတရားကိုလက်ခံယုံကြည်တာကိုပြောတာအဲ့ဒီညံနော်ကံဆိုတာရှိတယ်ထိုကံကနေအကျိုးပေးတဲ့အကျိုးတရားဆိုတာလည်းရှိတယ်ထိုကံနဲ့ကံရဲ့အကျိုးတရားကိုညံနဲ့လက်ခံယုံကြည်ပြီးတော့မှထားတဲ့ညံကိုကမ္မတက္ကတာတမာဒိဋ္ဌိ ကံနဲ့ပတ်သက်လို့ရှိရင်ကံရဲ့ထိုကံကနေအကျိုးပေးမဲ့ဟာရဲ့ကိုမှန်မှန်ကန်ကန်သိမြင်တဲ့ဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိတယ်နော်ဒါတော့ဒီနေရာမှာကဖွင့်ပြတာလေးကတခြားမဟုတ်ပါဘူးသူ့ရဲ့မူရင်းကတော့ဒီဟောဒီလက်ခံလို့ခေါ်တဲ့ကျိုင်းအထာဂရာတို့ဒီကာတို့မှာပါတယ်တတ္ထမူလိကတမ္မာဒိဋ္ဌိတဲ့တတ္ထမူလိကဆိုတာဒီနေရာမှာကဦးဇင်းတို့ ကမ္မတက္ကရတမ္မာဒိဋ္ဌိဆိုတာကကံဒါလေမိမိဥစ္စာ ရှိတယ်ဆိုပြီးတော့မှသိတဲ့ဉာဏ်မြင်ဒီနေရာမှာတော့ကံရဲ့ကံရဲ့အကျိုးတရားအကျိုးပေးကိုယုံကြည်လက်ခံတဲ့ဉာဏ်ဒါတော့ယုံကြည်ဆိုတဲ့စကားလုံးလေးမပါဘူးလားပါပါတယ်ခင်ဗျာအဲအဲ့ဒီယုံကြည်လေးပြောရမယ်သူကဒါတော့ယုံကြည်ဆိုတာလေးကတတ်တာကိုပြောတာနော်အဲ့ဒီယုံကြည်မှုတတ်တာနဲ့ပညာနဲ့နှစ်ခုတွဲထားတာသူတို့ကဒါတော့ဒီပညာက အတိတစ်ခုတည်းမဟုတ်ဘူးယုံကြည်မှုကိုအခြေခံထားသောပညာဒါကြောင့်ဘုရားဘာသာမှာက तू က faith လို့ခေါ်တဲ့သုံးပုံလည်းပဲဒီ confidence လို့ခေါ်တဲ့တတ်တာတစ်ခုတည်းနဲ့မရဘူးပညာနဲ့သွားရတယ်เนาะပညာအထိမ့်ပါရတယ်ဒါတော့ပညာကလည်းတတ်တာလည်းပါမှာ तू တစ်ခုတည်းဆိုလို့ရှိရင်အစွန်းထွက်သွားတယ်เนาะတတ်တာတစ်ခုတည်းတက်တက်ဆိုအစွန်းထွက်တတ်တယ်ပညာတစ်ခုတည်းတက်တက်ဆိုရင်အစွန်းထွက်တတ်တယ်เนาะဘုဒ္ဓဇင်အဆင့်ပေါ့ဗျာ ဒါကြောင့်မလို့တတ်တာနဲ့ပညာယုံကြည်မှုနဲ့သိမြင်မှုယုံကြည်မှုနဲ့သိမြင်မှုကနှစ်ခုကတွဲသွားတယ်ဒါကြောင့်ကာမတက္ကရာတမာတိတိ level ဆိုတာဗုဒ္ဓဘာသာမှာပထမဆုံး primary level ပြောတာနော် basic level ပဲဦးဇင်းတို့ဗုဒ္ဓဘာသာတယောက်ဖြစ်ဖို့ဆိုလို့ရှိရင်ကာနဲ့ကာအကျိုးတရားကိုယုံကြည်လက်ခံမှုဉာဏ်ရှိရင်ထိုပုဂ္ဂိုလ်တယောက်ကိုဗုဒ္ဓဘာသာဖြစ်ပြီလို့ပြောလို့ရတယ်အဲ့ဒီဉာဏ်မရှိရင်မဖြစ်ဘူးမဖြစ်ဘူးဘာဖြစ်လဲလဲဆိုရင်ကံနဲ့ကံအကျိုးတရားကိုယုံကြည်တဲ့ လက်ခံတဲ့ဉာဏ်မရှိဘူးဆိုတာနဲ့တပြိုင်နက်ဘာနဲ့တူလဲဆို creation creator creation ကိုလက်ခံတဲ့ဟောရင်ဖြစ်သွားတာဘာခေါ်မလဲဦးဇင်းတို့ foundation ကို foundation ကိုယုံကြည်တဲ့ဝါဒတဲ့ကိုရောက်သွားတယ်။နောက်ဘုရားဘာသာကအဲ့ဒီ foundation ဆိုတဲ့ယူလာတဲ့အယူအဆကြီးတောက်လျှောက်တောက်လျှောက်တောက်လျှောက်နာမည်ပဲကွဲတယ်နော်။တနည်းမဟုတ်တနည်းနဲ့ foundation ကိုပဲလက်ခံထားကြတဲ့အယူအဆအစင်အလာကြီးကနေဖောက်ထွက်ပြီးတော့မှအဲ့ဒီကံဒီ ဒီဒီဖန်ဆင်းခြင်းကြောင့်ဖြစ်တာမဟုတ်ဘူးဒီကံကံနဲ့အကျိုးတရားတွေကြောင့်ဖြစ်တယ်ဆိုတော့တတ္တဝါတွေရဲ့လှုပ်ဆောင်ချက်တွေကိုမြတ်စွာဘုရားဖောက်ထွက်လာတာအတ္တကနေအနတ္တကိုဖောက်ထွက်လာတာအဲဒါကြောင့်မလို့ဘုရားဘာသာဆိုတာကံရဲ့ကံရဲ့အကျိုးတရားရဲ့ကိုယုံကြည်တယ်ဖန်ဆင်းခြင်းကိုမယုံဘူး creator ကိုမယုံဘူး creation ကိုလက်မခံဘူးအဲ့ဒါတော့နော်မိမိတို့ကဒီဉာဏ်ကိုဘာနဲ့လဲဆိုလို့ရှိရင်အော်နော်ဖောက်ထွက်လာတာဖြစ်တဲ့တွေ့တို့လှုပ်ဆောင်သမျှ ကံတွေဟာကောင်းရင် ကုသိုလ်ကံလို့နာမည်ပေးတယ်မကောင်းတော့မကောင်းတဲ့အကုသိုလ်ကံလို့နာမည်ပေးတယ်အဲ့ဒီကံဆိုတာနော် သူ့ရဲ့အကျိုးပေးနောက်မှာရှိတယ်လှုပ်ဆောင်ပြီးရင်ဘာမှမဖြစ်ဘူးဆိုတာမဟုတ်ဘူးသူ့ရဲ့တင့်လျော်တဲ့အချိန်တုံ့ပြန်ဖို့အချိန်ရောက်လာရင် ထိုကံရဲ့လှုပ်ဆောင်ချက်ကြောင့်ထိုလှုပ်သူရှိကိုအကျိုးပေးတုံ့ပြန်မှုဆိုတာအမြဲတမ်းလာတယ်ဆိုပြီးတော့မှလက်ခံထားတာဒါကြောင့်မို့ကံရဲ့ကံရဲ့အကျိုးပေးရရှိတယ်လို့ယုံကြည်တာက တတ္တာနော်ထိုတတ္တာကထိုတတ္တာကိုဟုတ်တယ်ဟေးဒီလိုဒီလိုတွေကနော်ဒီလိုလှုပ်ဆောင်ချက်ဒီလိုတွေအကျိုးပေးတယ်ဆိုတာကိုဉာဏ်နဲ့သိတာကပညာဟောနှစ်ခုဖြစ်မသွားဘူးလားဖြစ်သွားပါတယ်ဗျာဟေးဗျာနော်ဒါကြောင့်တတ္တာနဲ့ပညာနှစ်ခုတွဲထားတယ်ဒီအဆင့်မှာဒါကြောင့်ဦးဇင်းတို့ဗုဒ္ဓဘာသာဖြစ်တဲ့ပုဂ္ဂိုလ်တွေဟာကာမတက္ကရာတမာတိတိညာမရှိဘူးကာနဲ့ကာအကျိုးတရားကိုယုံကြည်မှုလက်ခံမှုမရှိတော့ဘူးဆိုရင်ဉာဏ်နဲ့အဆင့်ကိုတက်လို့မရတော့ဘူးတက်လို့မရတော့ဘူး ပိတ်သွားပြီအဲ့ဒီတွေပိတ်သွားနော်ဘာဖြစ်လဲလို့ဆိုရင်ကြံတာတွေကကံနဲ့ကံအကျိုးတရားကိုမှယုံကြည်မှုမရှိဘူးဆိုလို့ရှိရင်ကံတီလာဆောက်တည်လို့ရှိရင်အသက်ရှည်တတ်တယ်နိုင်နတ်ကြီးရောက်တတ်တယ်ဆိုတာကိုလက်ခံမအောင်မလားလက်မခံတော့ပါခင်ဗျာလက်မခံတော့ဘူးဆိုတီလာလက်မဆောက်တည်တော့ဘူးဒီမှာအာဒီအကျင့်နဲ့ကျင့်ဇန်တမာတိတွေရတယ်ဝိပဿနာတွေဘွားနဲ့ရန်တာတွေဖြစ်တဲ့နော်ဇန်ဒါတွေကျင့်ဇန်တွေတမထတွေကျင့်ဝိပဿဒီဇန်တွေရတယ်ဆိုတဲ့အကျင့်ကိုလက်ကင်ကျင့်မအောင်မလား ကျင့်တော့ပါဗျာမကျင့်တော့အဲ့ဒါအထက်ကိုတက်လို့မရတော့ဘူးဒီနေရာတွေပိတ်သွားပြီဒါကြောင့်အထက်ကိုတက်တဲ့အမှန်သမျှဒီဒီကာမတက္ကရာသမာဓိဒီ foundation အပေါ်မှာအခြေခံပြီးတော့တတ်တာနဲ့ပညာကိုသူတို့နှစ်ခု balance လုပ်ပြီးတော့အထက်ကိုတက်လာတာအထက်ကိုတက်သွားတာနော်ဒါကြောင့်တတ်တာကလည်းမရှိလို့မဖြစ်ဘူးဒါကြောင့်တတ်တာမူလိကာဆိုတာတတ်တာတရားအခြေခံအရင်ကြီးတယ်တဲ့မူလဆိုတာနော်တရားတရားအပေါ်မှာအခြေခံပြီးတော့အတိညာတင်ထားတာ ဒါတော့ပြောမယ်ဆိုရင်တတ္တာနဲ့ပညာ parallel သွားတယ်လို့ပြောတာ parallel သွားတယ်ဖဲ့ထားကြလို့မရဘူး။နော်အဲ့ဒါလေးတော့မှတ်ကြပါအရေးကြီးပါတယ်။ဒီနေရာမှာကမ္မတက္ကရာတာမာတိတိဆိုရင်ဦးဇင်းတို့ကညံကြီးပဲဖဲ့ဖဲ့ပြောတယ်နော်အများစုက မေ့ကြံနေကြတာအမှန်မသိတာမသိတယ်ပြောတဲ့ဘုန်းကြီးတွေလည်းဦးဇင်းတို့ကလည်းမေ့တာပဲ။ဒါပေမဲ့ဒီနေရာတော့သင်္นานဆိုတော့ဦးဇင်းသေချာမမေ့အောင်အောက်ကနေကြားရညှက်ထည့်ပေးလိုက်တာ။တတ္ထမူလိကာဆိုတဲ့စကားလုံးလေးက တတ္ထာအရင်တီးပြီးတော့မှတတ္ထာပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့ဉာဏ်တဲ့ပထမကဉာဏ်တက်တက်မပေါ်ဘူးယုံကြည်မှုနဲ့လောက်တာဘလို့ယုံတယ်လဲဟောဖရာရန်တာတွေသိတဲ့ပုံကိုယ်တွေကပြောပြထားတယ်သူတို့တွေကသိပြင်ပြီးတော့မှပြောတာကိုမိမိတို့ကလက်ခံတယ်ယုံတယ်ယုံတဲ့အတွက်တတ္တာဖြစ်တယ်တတ္တာဖြစ်တော့ဟောဒီတတ္တာဒီနော်တတ္တာဒီဒီကဲ့သို့ဖြစ်နေတဲ့ဆိုတဲ့သဘောတရားတွေကမှန်ကန်တယ်လို့ဉာဏ်ကအဲ့ဒီကြမှာသိသွားတာ ဒါကြောင့်ယုံကြည်မှုနဲ့နော်အသိဉာဏ်ပညာဒီနေရာမှာတွဲဖြစ်ပါတယ်ဉာဏ်ကြီးပဲတက်တက်မဟုတ်ဘူးလို့အဲ့ဒါလေးကိုပြောခြင်းလို့ကျွန်တော်တတ္ထာမူလိကတတ္ထာအရင်ခံပြီးတော့မှတတ္ထာမူလိကတမ္မာဒိဋ္ဌိတဲ့တရားတရားအခြေခံထားသောတမ္မာဒိဋ္ဌိလို့ပြောခြင်းတာနော်ဒါတော့ဒီတမ္မာဒိဋ္ဌိဘယ်ပေါ်မှာအခြေစိုက်လဲဆိုရင်တရားတတ္ထာတရားပေါ်မှာအခြေစိုက်တယ်နော်သူကြီးပဲမဟုတ်ဘူးအဲ့ဒါလေးတခုတိုးတိုးပြီးတော့မှတ်ခဲ့ပါ နောက်တစ်ခုသွားမယ်ဒီနေရာမှာကတခါဒီတည်သောအမြင်မှန်ဆိုတဲ့နေရာမှာလည်းပဲနော်အမြင်မှန်ဆိုတဲ့ဉာဏ်ပြောတာမဟုတ်လားဒီဉာဏ်ကသူကအစပထမပိုင်းအစင်မရှိသေးတယ်လေကာမတက္ကရာတမာတိတိဆိုတာကာနိကံကြိုးတရားကိုနော်ဟုတ်ပါတယ်လို့ယုံကြည်လက်ခံတဲ့ဉာဏ်ကိုဒါကာမတက္ကရာတမာတိလို့လို့ပြောအဲ့ဒီအဆင့်က မင်းကံရဲ့ကံရဲ့ကြိုးတရားတွေကိုဖြစ်တယ်ဆိုတာမင်းကိုယ်တိုင်မြင်သလားလို့မေးရင်ခုနကပြောပြီးပြီသူကိုယ်တိုင်မြင်နိုင်တဲ့ဉာဏ်ဓူးတွေရှိပြီလားမရှိသေးပါဗျာမရှိသေးဘူးဗျာเนาะမရှိသေးတဲ့အတွက်ကြောင့်မလို့ထိုးအချိန်ခါမှာဖြစ်တဲ့ဉာဏ်ဆိုတာဟာကိုယ်တိုင်ကိုယ်တိုင်ကိုယ်တိုင်ထိုးထွင်းတည်ထားသောเนาะဉာဏ်မဟုတ်သေးဘူးတည်သောပုဂ္ဂိုလ်များက ဟောကြပြောကြเนาะဒါတွေကိုမိမိကမှတ်သားထားတဲ့သုတမယဉာဏ်လို့မှတ်ပါ ကိုယ့်ရဲ့အဆက်ငါတုတ္တမယညာနဲ့မှတ်ထားတယ်တုတ္တမယညာနဲ့လေ့လာထားတယ်တုတ္တဆိုတာအကြမြင်မလားမှန်ပါဗျာအကြမြင်ဘူးတုတ္တဦးဇင်းတို့တရားနာမယ်စာဖတ်မယ်ဆွေးနွေးမယ်တိုင်ပင်မယ်အဲ့ဒီလိုနည်းတွေနဲ့ရရှိထားတဲ့ဉာဏ်ပညာကိုတုတ္တမယဉာဏ်လို့ခေါ်ပါတယ်နော်ဘွားများအားထုတ်လို့ထိုးဖောက်သိလာတဲ့ဉာဏ်မျိုးမဟုတ်သေးဘူးစောစောကလို့ပြောရင်ပฏิဝေဒလို့ခေါ်တယ်ဟော သောတာပန်မှမဖြစ်သေးဘူးဆိုလို့ရှိရင်ထိုးဖောက်နိုင်တဲ့ဉာဏ်မရှိသေးဘူးเนาะအဲဒါကြောင့်မလို့မိမိတို့ကเนาะတတ္တိနားလေသောပုဂ္ဂိုလ်များပြောတာကိုမှတ်သားထားတဲ့ဉာဏ်မျိုးတုတ္တမယဉာဏ်အစစ်နဲ့လက်ခံထားတာဒါကိုလက်မှတ်ထားပေါ့เนาะအစာပိုင်းပဲရှိသေးတာကိုဒါကမ္မတက္ကရာတမ္မာဒိဋ္ဌိနဲ့ပတ်သက်လို့ပြောတာပါဒုတိယကတော့ဇာနာတမ္မာဒိဋ္ဌိတဲ့ဗါတယ်လေဇာနာတမ္မာဒိဋ္ဌိပါဗျာဇာနာတမ္မာဒိဋ္ဌိကတော့ ဇန်တမာတိနဲ့ရှင်တွဲဖြစ်တဲ့အသိဉာဏ်ဇန်တမာတိရဲ့ထိုထိုထိုတမာတိနဲ့ရှင်တွဲဖြစ်တဲ့အသိဉာဏ်အဲ့ဒါကဘယ်ဉာဏ်လဲဆိုရင်ဦးဇင်းတို့နော်ပုပ္ပနိဝါဒဉာဏ်ဒိဗ္ဗစကုဉာဏ်ဆိုတာတွေဒါသိကြပြီးသားမဟုတ်လားကိမဗျာအဲပုပ္ပနိဝါဒဉာဏ် तू ဟာပုပ္ပေဆိုကြပါစို့ဗျာအတူပဲရေးပါတော့မယ်နော်ပုပ္ပေနိဝါဒဉာဏ်ပြီးတော့မှဒိဗ္ဗစကုဉာဏ်နော်ဦးဇင်းတို့ မြတ်စွာဘုရားရတဲ့ဉာဏ်ကိုပုဒ္ဓိအာလို့သုံးတာရှိတယ်မို့လားမှန်ပါဗျာပုဒ္ဓိဆိုတာပုဆိုတာပုပ္ပိနိဝါဒပြောတာရှေးဘဝတွေကိုပြန်လဲအောက်မေ့သိနိုင်တာဒီဆိုတာဒေဝစစ်ခုနာမျက်စိကဲ့သို့အဝေးမှာရှိတဲ့အရာများကိုမြင်နိုင်ခြင်းတနည်းတတ္တဝါတွေဘယ်ဘဝကသေးပြီးတော့ဘယ်ကိုရောက်တယ်ဒီကနေနောက်ထပ်ဘယ်ကိုသွားအောင်မယ်ဆိုတာမျိုးအဲ့ဒါတွေကိုသိတာဒါကြောင့်မလို့ဒီနေရာမှာဇန်တရားတွေကိုကျင့်တဲ့အခါမှာ နော်ဇန်နေရတယ်ဇန်နေရတော့အဲ့ဒီဇန်နေကနေတမပတ်တွေအထက်ကိုတက်သွားတယ်တက်သွားတဲ့ခါကျတော့တမပတ်၈ပါးလုံးရတယ်ဆိုကြပါစို့ဗျာတမပတ်၈ပါးလုံးရပြီဆိုလို့ရှိရင်အထက်ကို၁၁ရင်အဘိညာဉ်ဆိုတာရှိတယ်နော်ဇန်ကတမပတ်က၈ပါးနော်တမပတ်၈ပါးရဲ့အထက်ကို၁၁ရင်အဘိညာဉ်၅ပါးအဲ့ဒီလိုတွေရှိတယ်အဲ့ဒီအဘိညာဉ်၅ပါးထဲမှာပုပ္ပေနိဝတနုတ်တိအဘိညာဉ်တို့ဒေဝစုကိုအဘိညာဉ်တို့ဆိုတာရှိတယ်ဒါတော့သူက ဒီညံတွေကဇန်တမာတိတွေကနေအထက်ကိုဆစ်ဆစ်ဆစ်ဆစ်တက်ပြီးတော့သွားတဲ့အခါမှာအဘိညာဉ်ဟိုရောက်တာကိုအဘိညာဉ်ကိုရတဲ့အခါကျတော့ဒီနေရာမှာကတော့တန်တရားကထွက်ရထွက်ကြဝိပဿနာ ရှုဖို့ဆိုလို့ရှိရင်တော့နော်ဇန်တမာတိကနေလဲဝိပဿနာရှုဖို့အတွက်အထောက်ပံ့ဖြစ်တယ်ပုပ္ပေနိဝါဒညံနော်ဒါကလည်းရှေးဘဝတွေကိုပြန်လဲအောက်မေ့တဲ့အခါမှာဘဝတွေဒီလိုတွေဖြစ်ပါလားเนาะဘဝစနေလိုက်မြင်လိုက်သွားလိုက်လာလဲဟာเนาะ ဒါလူဖြစ်လိုက်နတ်ဖြစ်လိုက်အာတခါကံမကောင်းရင်လူကနေအောက်ကိုတိလိษံဖြစ်လိုက်အပယ်ကြလိုက်ဒုလူတွေသွားနေတာဒီပုပ္ပိနိဝါဒဆိုတော့ကိုယ့်ရဲ့ဘဝနောက်ကြောင့်ပြန်ပြီးတော့သိနိုင်တဲ့ဉာဏ်ဒါတော့ဘဝခန္ဓာတွေကိုသိနိုင်တဲ့ဉာဏ်ဒီဘဝတွေကို ကြည့်ပြီးတော့နော်ညီးငွေ့မှုနေပိန္ဒဉာဏ်ကိုဖြစ်စေတာကိုဒါကြောင့်မလို့ပုပ္ပိနိဝါဒဉာဏ်တို့ဒေဝစိကုဆိုတာတော့တတ္တဝါတွေဘယ်ကသေးဘယ်ကိုဖြစ်ဒီမှာလာဖြစ်ဒီကနေနောက်တဲ့ဘယ်သွားစသည်အဲ့ဒီလိုမျိုးနဲ့ဘဝတန်တရားလေပတ်ပုံကြီးကိုသိတာ ဒါတော့ပြောမယ်ဆိုရင်ပုပ္ပိနိဝါဒဉာဏ်ကဘဝတွေကိုမြင်နိုင်တယ်ဒေဝစိကုကလည်းဘဝတွေကိုဘယ်လာလာလို့ဘယ်ကိုသွားမယ်ဘာတွေကြောင့်ဖြစ်တယ်ဘယ်ကံတွေကြောင့်ဘလို့ဖြစ်လာကြရတာဒါကြောင့်ကံနဲ့သွားတယ်ကံလမ်းကြောင်းကြီးကိုမြင်နေရတယ်ဒီကံတွေအကောင်းဆိုကြည့်ပြီးတော့ဖြစ်တဲ့ဘဝနှိမ့်လိုက်မြင်လိုက်အာငိုလိုက်ရီလိုက်စသည်ဖြင့်ပေါ့ဗျာကောင်းလိုက်ဆိုးလိုက်နော်လိမ်မာလိုက်မိုက်လိုက်နော်ဒီလိုတွေဖြစ်ကြတာဒါတော့အဲ့ဒီဘဝတန်တရားကြီးအနည်းငယ်သွားနေရတဲ့သဘောကြည့်တဲ့အခါကျတော့ဒီဘဝကြီးကညင်ငွေပြီးတော့မှ လွတ်မြောက်ခြင်းနဲ့ဉာဏ်ကိုအားပေးတယ်ဒါကြောင့်မလို့သူကဇန်တမာတိဆိုတာဇန်မှာတွဲနေတဲ့တမာတိရဲ့ထိုတမာတိကြောင့်ရတဲ့ဉာဏ်နှစ်ပါးအဖို့တန်တယ်သူကဝိပဿနာကိုထောက်ပံ့ပေးတယ်ပုပ္ပေနိဝါဒဉာဏ်ဒေဝစိကုဉာဏ်ဆိုတော့ဉာဏ်ကနှစ်ပါးဇန်တမာတိရတပါးသုံးပါးမဖြစ်ဘူးလားဖြစ်ပါတယ်ဗျာအေးအဲ့ဒီအဲ့ဒီဟာကိုပြောတာဒါတော့ဒီနေရာမှာဉာဏ်ကြီးပဲတက်တက်ပြောရင်တော့ပုပ္ပေနိဝါဒဉာဏ်နဲ့ဒေဝစိကုဉာဏ်ပေါ့နော် ဇန်ဆိုတာကတမာရီပဲဒါကြောင့်မလို့ထိုဇန်တမာရီနဲ့တွဲလျက်ပါသောညံဒါတော့ဒီညံဘသူလဲလို့တဲ့တဲ့ဘယ်ညံနေတော့ညံတွေကများမှများလို့လက်ညှိုးထိုးမေးရင်ဘယ်ဟာလဲဆိုရင်တော့အခုသိမှလားသိပါပြီဗျာဘာညံနဲ့ပုပ်ပေမိဝါဒနှုတ်တိညံအပြည့်ဆိုရင်ဒိဗ္ဗစက္ခုညံဗျာဆိုကြည့်ပါဦးပုပ်ပေနိဝါဒညံဒိဗ္ဗစက္ခုညံအဲ အပြည့်ဆိုရင်တော့ပုပ်ပေနိဝါတာနုဒတိညံနော်ပုပ်ပေဆိုတာရှေးနိဝါတာဆိုတာနေခဲ့ဘူးတဲ့နော်နိဝါတာဆိုတာနေခဲ့ဘူးတဲ့ခန္ဓာတွေဘဝတွေပြောတာအနုဒတိဆိုတာပြန်လဲပြီးတော့အောက်မေ့တဲ့ညံကညံပဲဒါတော့ရှေးမှာနေခဲ့ဘူးတဲ့ဘဝခန္ဓာတွေကိုပြန်လဲအောက်မေ့ပြီးတော့တည်တဲ့ညံမြင်တဲ့ညံအဲ့ဒါပုပ်ပေနိဝါတာနုဒတိညံနာမည်ကတော့တော်တော်ရှိတယ်နော်နောက်တစ်ခုကတော့လွယ်ပါတယ်ဒိဗ္ဗစက္ခုညံ နော်ဒေဝစိတ်ကုညာဆိုတာကနတ်မျက်စိကဲ့သို့အဝေးမှာနေတဲ့အရာတွေကိုမြင်နေဆိုတာဒီမြန်မာတိတ်မကောင်းဘူးဟုတ်တော့ဟုတ်တယ်ဒါပေမဲ့အဲ့ဒီအတိတ်ပဲမယူတော့နဲ့ဘာကိုယူကျင်တာလဲဆိုဝိပဿနာအထောက်ပံ့ဖြစ်စေခြင်းတဲ့ခါကျတော့တတ္တဝါတွေကဘယ်ဘွားကနော်ဘယ်ဘွားကဘယ်လိုကံကြောင့်မလို့ဒီကိုရောက်လာရောက်လာပြီးရင်ဘယ်ကံကြောင့်နောက်ထပ်ဘယ်ကိုသွားအောင်မဆိုတော့အဲ့ဒီကံလန်းကြောင့်ညို့မြင်နေတာကံလန်းကြောင့်ကိုမြင်နေဆိုတော့ကံရဲ့ပိုင်ရှင်တတ္တဝါလည်းမြင်ပြီးသားဖြစ်မသွားဘူးလားဖြစ်သွားပါတယ်ဗျာ အေးအဲ့တော့တန်တရားလက်ပတ်ပုံကြီးကြည်ပြီးတော့ညင်းငွေတာတနည်းကြောက်လာတာဒါကြီးကိုကိုမသွားခြင်းတော့တာဟောအဲ့ဒါကြောင့်မလို့အဲ့ဒီလိုမျိုးတန်တရားကလွတ်ထွက်ခြင်းနဲ့ဉာဏ်ကိုအထောက်ပံ့ပြီးလို့ပုပ္ပေနိဝတဉာဏ်နဲ့ဒေဝစိကုဉာဏ်ကတော့တဲ့နော်ဝိပဿနာဉာဏ်ကိုအထောက်ပံ့ဖြစ်စေတယ်ကျန်တာတွေကတော့မဖြစ်ဘူးတဲ့ဒါကြောင့်မာစီဆိုတော့ကြီးအဲ့နှစ်ပါးကိုယူပြတယ်ဦးစင်းလည်းတော်တော်အံ့ဩသွားတယ်စောစောကဦးစင်းတို့လည်းတာမင်ညပဲမှတ်ထားတာဩလို့ဆရာတော်ကြီးတွေဒါကြောင့်မလို့နော်ကြီးညိုစရာကောင်းတယ်တကယ်ကြီးညိုစရာကောင်းတယ်နော် ကိုမသိတာတို့ထောက်ထောက်ထောက်ထောက်ပြီးတော့တေချာပွင့်တော့လောက်ပြသွားတာကျန်တဲ့ညံတွေကတဲ့ဝိပဿနာထောက်ပါမဖြစ်ဘူးတဲ့အဲ့ကြမှာဦးဇင်းတို့ကသွားပြီးတော့စဉ်းစားမိတာဟုတ်တာပေါ့နော်ဒီနေရာကဒီမေဂေ၈ပါးဆိုတော့မေဂေ၈ပါးကတန်တရားလွတ်မြောက်ကြောင်းနိဗ္ဗာန်ကိုမြင်ခြင်းလို့လေကျင့်တာလေဇံရကျင်တာမဟုတ်ဘူးအဓိကကနော်ဒါကြောင့်မို့ဇံရကျင်တာမဟုတ်ဘူးဒီဇံတွေကဝိပဿနာအတွက်အထောက်ပံ့ဖြစ်ဖို့ကျင့်တာဒါသနာတွင်းကဒါကြောင့်ဒီနေရာမှာဇန္ဒတမာဒိဋ္ဌိဆိုတာကဇန်တမာဒိနဲ့ရှင်တွဲဖြစ်တဲ့အတိညာ ဘသူတွေလဲလို့မေးတော့ပုပ္ပေနိဝါဒနုတ်တိဉာဏ်နဲ့ဒေဝစကုဉာဏ်နောက်တစ်ခုကဝိပဿနာတမ္မာဒိဋ္ဌိတဲ့ဒါကတော့အလုံးသိကြပြီးသားခဏခဏပြောနေတယ်ယုံနာနှစ်ပါး၎င်းတို့ရဲ့ဖြစ်ပြလက္ခဏာ၃ပါးတို့ကိုသိတဲ့ဉာဏ်ဒါကြောင့်ဝိပဿနာဆိုတာကနံပါတ်1ယုံနာမြင်ရမယ်နော်နံပါတ်2ကသူ့ကိုထပ်ထည့်မယ်ဆိုရင်ရာသေးတဲ့ကြောင်းကျိုးကိုလည်းမြင်ရမယ်ဘာလဲလဲကြောင်းအကျိုးနော် ဘာနဲ့ပါလဲအကြောင်းနဲ့အကျိုးပါဗျာဟုတ်တယ်အကြောင်းနဲ့အကျိုးဒါတော့တော့အကြောင်းနဲ့အကျိုးကိုလည်းမြင်မယ်ပြီးတော့၎င်းတို့ရဲ့ဖြစ်ပျက်လက္ခဏာ၃ပါးတော့အတူတူပဲဖြစ်တာနဲ့ပြစ်တာတဏိလက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တဒါအတူတူပါပဲချုပ်ပြောလို့ဖြစ်ပျက်ရှည်ပြောရင်တော့အပြည့်ပြောရင်တော့အနိစ္စဒုက္ခအနတ္တဒါတော့ဒီညာ၃ပါးကအဓိကပဲလေယုံနာမြင်ရမယ်အကြောင်းကျိုး နော်ဆက်သွယ်မှုသဘောတရားသိရမယ်ယုံနံဖြစ်ပျက်ကိုမြင်ရမယ်အဲ့ဒီလိုမျိုးမြင်တဲ့ဉာဏ်ကိုဝိပဿနာတမာဒိဋ္ဌိတဲ့ဒါကလည်းပဲနော်စာအုပ်တက်ဖတ်လို့ဆရာတော်တွေဟောလို့နားထောင်လို့သိတာမျိုးမဟုတ်ဘူးနော်ကိုယ်တိုင်အားထုတ်ပြီးတော့မှ နော်ကိုယ်တိုင်အားထုတ်ပြီးလို့ကိုယ်တိုင်အားထုတ်မှုကြောင့်မလို့သိမြင်နားလဲသဘောပေါက်တဲ့ဉာဏ်မှသာလျင်ဝိပဿနာတမာဒိဋ္ဌိလို့ခေါ်လို့ရတယ်ဒီတိုင်းကတော့ဦးဇင်းတို့အခုနသုတမယဉာဏ်အဆင့်မှာပဲရှိနေအောင်ပါဒါလည်းမှတ်ထားကြအောင် နော်ကိုကိုကိုဒါကြောင့်မလို့ဦးဇင်းတို့အများအားသတိပေးတဲ့တရားထုတ်တဲ့အခါမှာဖတ်ထားတဲ့စာတွေတရားတွေကိုအဲ့ဒီချိန်မှာပြန်မစင်းစားနဲ့ဒီချိန်ကပစ္စုပန်တဲ့တဲ့အာယုံလေးကိုမလွတ်အောင်ဖမ်းပြီးတော့ရှုရမယ့်အချိန်ကလေးပြန်စင်းစားဆင်ကြံမယ့်အချိန်မဟုတ်ဘူးကြံတဲ့အချိန်ကြမှာနော်တရားအမထုတ်တဲ့အချိန်မျိုးဆိုတော့ဒါဆင်ကျင်မှာရပါတယ်သို့တော့တရားထုတ်တဲ့အချိန်ကသွားမဆင်ကျင်နဲ့ဆင်ကျင်ရင်စဉ်းစားတာတွေဖြစ်နေမယ်စဉ်းစားရင်စဉ်းစားတာပဲနော်တက်ရည်တည်တဲ့ဉာဏ်မဟုတ်ဘူးအဲဒါကြောင့်မလို့စဉ်းစားတာနဲ့ နော်အားထုတ်လို့တမာတိကြောင့်မလို့နော်မြင်သားနဲ့မရောစေခြင်းလို့အဲပစ္စုပန်တဲ့အာယုံလေးနော်ပေါ်ကဲကလေးကိုပဲတေချာရှုပါလို့အများအားသတိပေးရပါတယ်အဲဒီလိုမျိုးနော်မြင်လို့သိရင်တော့ဒီဉာဏ်ကိုဝိပဿနာတမာဒိဋ္ဌိလို့ခေါ်ပါတယ်နောက်တစ်ခုကတော့မက်ကတမာဒိဋ္ဌိဒါကတော့အထူးပြောစရာမလိုဘူးဝိပဿနာဉာဏ်ကရင့်တန်တဲ့အခါမှာနော်ဝိပဿနာဉာဏ်ရင့်တန်တဲ့အခါကျတော့ဒါ မက်ညံပေါ်တယ်ဒါတော့အဲ့ဒီမက်နဲ့တွဲပြီးတော့ဖြစ်တဲ့ညံเนาะဒါမက်မက်ကတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါတော့မက်စိတ်ပေါ်မယ်မက်စိတ်ပေါ်ရင် ထိုမက်စိတ်မှာ တွဲပြီးတော့ညံပါလာတယ်အဲ့ဒီညံကိုမက်ကတမ္မာဒိဋ္ဌိလို့ခေါ်တယ်เนาะမက်ကတမ္မာဒိဋ္ဌိနောက်တစ်ခုကတော့ဖလတမ္မာဒိဋ္ဌိတဲ့ဒါတော့မက်ပြီးရင် ထိုမဲ့ရဲ့အကျိုးတရားဖြစ်နေဖိုးဆိုတာတန်းပေါ်တာပဲသူကြားထဲမှာမချဘူးအနန္တရတတ္တိသမနန္တရတတ္တိနဲ့ဖိုးစိတ်ပေါ်ပါတယ်ဒါတော့အဲ့ဒီဖိုးစိတ်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့ဉာဏ်ကိုဖလတမ္မာဒိဋ္ဌိဉာဏ်ဖိုးနဲ့ရှင်သောအမြင်မှန်เนาะအဲ့ဒီလိုခေါ်ပါတယ်နောက်တစ်ခုကတော့เนาะအောင်ဆုံးကတော့ပစ္စဝခဏတမ္မာဒိဋ္ဌိเนาะပစ္စဝခဏတမ္မာဒိဋ္ဌိဆိုတာဆင်ကျင်တာ ဆင်ကျင်တာကတော့ဘာလဲဆိုရင်သူရထားတဲ့မက်ကိုငါဘယ်မက်ကိုရပြီဘယ်ဖို့ကိုရပြီငါမြင်တာဟာနိဗ္ဗာန်နောက်ထပ်ပြန်ပြီးတော့အပိုထက်မယ်ဆိုရင်ငါပယ်လိုက်တဲ့ကိလေသာတွေကဘယ်ကိလေသာငါပယ်ဖို့နောက်ထပ်ကြံသေးတဲ့ကိလေသာတွေကဘယ်ကိလေသာအဲ့ဒီလိုမျိုးเนาะဒီပြန်ပြီးတော့ဆင်ခြင်ပြီးတော့မှသိလိုက်တဲ့ဉာဏ်ကိုပစ္စဝခဏတမ္မာဒိဋ္ဌိလို့ခေါ်ပါတယ်ဒါတော့တမ္မာဒိဋ္ဌိလို့ခေါ်တဲ့ဉာဏ်ပေါင်းအလုံးပေါင်းဘယ်နှခုရှိလဲဆိုရင် 6ခုရှိတယ်ဘယ်နှခုရှိလဲ6ခုပါဗျာ6ခုเนาะအဲ့ဒီ6ခုထဲမှာအာထုတ်ရအာထုတ်ပြီးတော့မှယူရတဲ့ဉာဏ်ကเนาะ၄ခုအာမထုတ်ဘဲနဲ့သူ့ဟာသူနောက်ဆက်တွဲဖြစ်ပါလာတာက2ခုဒီ2ခုကအာထုတ်ဆရာမလို့เนาะ၄ခုမှာ2ခုကအာထုတ်ဆရာမလို့ဒါနောက်ဆက်တွဲအမိဖြစ်ကပ်ပါလာတာ အေးကာမတက္ကရာသမာဓိဒီမိမိကိုယ်တိုင်ရှိအောင်တိဆောက်ယူရတယ်နော်ကာမတက္ကရာသမာဓိတွေဖြစ်ပေါ်ရအတွက်တရားတွေနားရတဲ့အတူတူဖြစ်တော့တရားဆွေးနွေးရမယ်မေးရမယ်မြန်းရမယ်စဖတ်ရမယ်နော်အဲ့ဒါမျိုးတွေလောက်ရတယ်ဒါမှကာမတက္ကရာသမာဓိတွေအားကောင်းတယ်နော်ဒါတော့အခုသင်္นานတက်တာအတူတူပဲလေသင်္นานတက်တဲ့ခါကျတော့ငကောတော့ကမတိသေးတာတွေလည်းပုံမသိရဘူးလားသိရပါတယ်ဗျာသိရတယ်လေတည်ပြီးသားတွေလည်းပိုးပြီးတော့ရှင်းရှင်းလင်းလင်းပိုးပို့ပြီးတော့နားလည်မသွားဘူးလား ကိုနားလဲပါတယ်ကိုနားလဲသွားတယ်အဲ့ဒီညံပဲတာကမတက္ကရာတမ္မာဒိဋ္ဌိပဲတာနော်ကိုသိတာတွေပို့ပို့ပြီးတော့ strong ဖြစ်သွားပို့ပြီးတော့မှခိုင်မြဲသွားတယ်ဒါကြောင့်မလို့ तू ကအလော့လော့ရတယ်နော်ကျင့်ရတယ်အထုတ်ယူရတယ်နော်လေ့လာရတယ်မှတ်သားရတယ်အခုလိုသင်တန်းတွေပြည့်ရတယ်နော်တရားတွေထင်ရတယ်တရားတွေမှတ်ရတယ်နားထောင်ရတယ်ဆွေးနွေးရတယ်မေးမြန်းရတယ်အဲ့ဒါတွေလုပ်ရတယ်နောက်တစ်ခါကျတော့ဇာနာတမာဒိဋ္ဌိဇံရဖို့လည်းအထုတ်ရတယ်နော် ဝိပဿနာတမာဒိဋ္ဌိဝိပဿနာရဖို့အားထုတ်ရတယ်မေကတမာဒိဋ္ဌိမေညာရဖို့လည်းအားထုတ်ရတာပဲဒါကြောင့်မလို့ဒီဒီအပေါ်၄ခုကတော့အားထုတ်မှရမယ်ဟာသူအားထုတ်မှုလိုတယ်အားထုတ်မှုနဲ့ကင်းပြီးတော့မဖြစ်ဘူးเนาะအားထုတ်မှုနဲ့ကင်းပြီးတော့မဖြစ်ဘူးဒါကြောင့်အားထုတ်မှရတဲ့ဉာဏ်အောက်နှစ်ခုကတော့ဖလတမာဒိဋ္ဌိဆိုတာဖိုးဆိုတာကအားထုတ်တဲ့ဉာဏ်မဟုတ်ဘူးမေပြီးရင်ဖိုးဆိုပြီးတော့နောက်ကတွဲပြီးတော့ကပ်ပါသွားတာဖိုးရဖို့အားထုတ်စရာမလိုဘူး ပြီးတော့မှပစ္စောကနာတမ္မာဒိဋ္ဌိတဲ့နံပါတ်6ကပစ္စောကနာတမ္မာဒိဋ္ဌိဆိုတာကနော်မဲ့ကိုရောက်တဲ့ပုဂ္ဂိုလ်များကမဲ့ရယ်ဖိုရယ်နိဗ္ဗာန်ရယ်ပယ်ပြီးတဲ့ကိလေသာရယ်မပယ်သေးပဲကြံလက်ကြံခဲ့တဲ့ကိလေသာရယ်အဲ့ဒါတွေ၅မျိုးကိုဆင်ကျင်တာဆိုတော့အဲ့ဒီဆင်ကျင်တာကလည်းပဲသူ့ဘာသာသူနောက်ကနေတွဲပြီးတော့ကပ်ပါလာတာပဲစိတ်တွေကပြန်ပြီးတော့ review လုပ်တာပေါ့ဗျာနော်ငါရောက်သွားတဲ့မက်ကဘယ်မက်ကိုရောက်တာငါရောက်သွားတဲ့ဖိုးကဘယ်ဖိုးကိုရောက်တာ ငါငါမြင်လိုက်တဲ့အငိမ့်တက်ဆိုတာနိဗ္ဗာန်ပဲငါပယ်တတ်လိုက်တဲ့ကိလေသာကဘယ်ကိလေသာကြံခဲ့တဲ့ကိလေသာတွေကဘယ်ကိလေသာလို့ပြန်ပြီးတော့ review လုပ်ပြီးတော့သိလိုက်တာအဲ့ဒါကိုပစ္စဝကနာတမ္မာဒိဋ္ဌိလို့ခေါ်တယ်သူကကျင့်ကျင့်စရာမလိုဘူးနောက်ဆက်တွဲပေါ်လာတာဒါကြောင့်မလို့တမ္မာဒိဋ္ဌိ6မျိုးထဲမှာရှေ့၄မျိုးကအာထုတ်ယူရပါတယ်နောက်2မျိုးဖလတမ္မာဒိဋ္ဌိနဲ့ပစ္စဝကနာတမ္မာဒိဋ္ဌိအာထုတ်စရာမလိုဘူးနောက် နောက်ဆက်တွဲအကျိုးတရားဖြစ်ကပ်ပါလာတဲ့ဟာတွေဒါကြောင့်မလို့အဲ့ဒီဟာလေးကိုလည်းပဲဘုဒ္ဓတာဖြစ်အောင်မှတ်ပါအထူးသဖြင့်ကာမတက္ကရာတမ္မာဒိဋ္ဌိတို့ဝိပဿနာတမ္မာဒိဋ္ဌိတို့နံပါတ်1နဲ့နံပါတ်3ကိုအဓိကမှတ်စီခြင်းပါတယ်ဒါတွေကမိမိတို့နေ့စဉ်ဘဝမှာကာမတက္ကရာတမ္မာဒိဋ္ဌိဝိပဿနာအထုတ်တဲ့အခါမှာဝိပဿနာတမ္မာဒိဋ္ဌိဒီနှစ်ခုကတော့မိမိတို့လှုပ်လဲလှုပ်နေတယ်မရှိလဲမဖြစ်ပါဘူးเนาะအေးဇန်တရားပါအထုတ်အောင်မယ်ဆိုလဲဇန်လည်းပြည့်တယ်မှာတယ် ဒါဇန်နေလည်းအထုတ်ကြတယ်ဆိုတော့နော်သို့သောဇန်အားထုတ်ရုံနဲ့မပြီးသေးဝိပဿနာဘာကိုပါရမှာဖြစ်တဲ့အတွက်ကြောင့်မလို့ဝိပဿနာလို့ပြောရင်လည်းပဲဝိပဿနာဆိုတော့အောက်ထက်မှာဇန်ကိုထည့်လိုက်လည်းပြီးသွားတာပဲနော်ဒါကျင့်စဉ်ဖြစ်နေသမထဘာဝနာနဲ့ဝိပဿနာဘာဝနာပဲ꿰တယ်အားထုတ်မှုချင်းကတော့အတူတူပဲ။ကိုင်းဒါတော့တမ္မာဒိဋ္ဌိ6မျိုးပြီးသွားပြီနော်။ဒါတော့နောက်တစ်ခုတမ္မာသင်္ကပ္ပမဲ့ခင်ကို၃ခုဖတ်ရအောင်ဗျာ။ နောက်တစ်ခုရှစ်ဆက်တိုးပေးပါအောင်နော်နံပါတ်1တမ္မာသင်္ကပ္ပမဂ်ကင်၃မျိုးနံပါတ်1နိခက်ကမသင်္ကပ္ပကာမအာယုံဝိထုရမလွမြောက်လိုသောကုသိုလ်စိတ်များဖြင့်ကြံစီမှုနံပါတ်2အပြပဒသင်္ကပ္ပတတဝါများတေချေပျက်စီးစေလိုသော ဒေါသပြာပါဒဤစန့်ကျင်ဘက်မေတ္တာဖြင့်ကြံစီမှုနံပါတ်3အာဝိဟိန္တသင်္ကပ္ပတတဝါတို့ကိုညှင်းဆဲလိုသောဝိဟိန္တဤစန့်ကျင်ဘက်ကရုဏာဖြင့်ကြံစီမှုဟုတ်ပြီဗျာအဲ့ဒါထားလိုက်ပါအောင်နော်တမ္မာသင်္ကပ္ပမဲ့ခင်နော်တမ္မာသင်္ကပ္ပမဲ့ခင် ဒါတော့တမသင်္ကပ္ပမဂ္ဂင်ဒုတိယမဂ္ဂင်မှာတမ္မာကမံကန်တဲ့သင်္ကပ္ပကကြံစည်တဲ့မဂ္ဂင်ကအစိတ်ပိုင်းတစ်ခုเนาะရှစ်ပါးတက်ကမှန်ကန်သောမှန်သောကြံစည်မှုမဂ္ဂင်အဲ့ဒါက၃မျိုးရှိပါတယ်နေခံမသင်္ကပ္ပเนาะနေခံမ သင်္ကပ္ပနက္ခမဆိုတော့ထွံ့မြောက်တာပါပဲဗျနက္ခမသင်္ကပ္ပဒါကဘာလဲဆိုတော့ကာမဂုဏ်အာယုန်တို့မှာ ထွံ့မြောက်လို့သောနော်အမှန်ထွံ့မြောက်လို့တဲ့ကြံစည်မှုဒါတော့ဘာတွေလဲဆိုကုသိုလ်ပြောတာဘာကုသိုလ်စိတ်တွေပြောတာနော်အဲ့တော့နံပါတ်1ကနက္ခမသင်္ကပ္ပပဲအရင်ပြောကြတာပေါ့နော်နက္ခမသင်္ကပ္ပဆိုတာဘာလဲလို့ပြောရင်မိမိရဲ့စိတ်ဆိုတာကဥစဉ်တို့အများအားတော်တော်ပေါ့လေ ခဏမကြခံကြပြောပါတယ်ဦးဇင်းတို့စာမှာပြောထားတာဓမ္မပဒမှာပါပတမေရမတိမနောတဲ့နော်စာလိုကတော့ပါပတံမကောင်းမှုမှာစိတ်ကပျော်မွေ့တယ်နော်မကောင်းမှုမှာစိတ်ကပျော်မွေ့တယ်တဲ့ဗါတယ်လေမကောင်းမှုမှာ စိတ်ကပျော်မွေ့ပါတယ်ဗျာဒါတော့မကောင်းမှုလို့ပြောရင်မိမိတို့ကထင်တာတော့ဟာခိုးတာတတ်တာသူများသားသမီးသွားစော်ကားနေတာအယစ်သေးစားတောက်စားတာ ကိုမကောင်းဘူးလို့ပြောလိုက်စိတ်ထဲမှာဒါတွေပဲပေါ်လိမ့်မယ်လို့ထင်တယ်ဟုတ်တယ်မလားတကားတင်ပါဗျာဒီနေရာမှာအဲ့ဒါတွေပြောတာမဟုတ်ဘူးဗျာနော်ပါပသမေရမတိမနောလို့ပြောတာကပါပသမေဆိုတာခုနပြောတဲ့မကောင်းမှုလောကနေလောကမှာအပြစ်ရှိတယ်လို့ယူဆထားတဲ့မကောင်းမှုတွေကိုပြောတာလက်ပါပါတယ်ထက်လိုက်ပါဒါကတော့တကယ်မကောင်းမှုအစစ်ဒါပေမဲ့ဒီနေရာမှာမကောင်းမှုဆိုတာက လောကမှာမကောင်းတဲ့တတ်တာခိုးတာသူများသားသမီးစော်ကားတာလိန်ပြောတာရက်တော့တာအာဘာညာဟိုတော့မကောင်းတာတွေလုပ်တာပြောတာမဟုတ်ဘူးဗျာကာမဂုဏ်အာယုန်ထဲမှာစိတ်ကပျော်မွေ့နေတာကိုပြောတာကဲအဲ့ဒါခက်ချင်ဘူးလားခက်ပါတယ်ဗျာနေ့စဉ်ဘဝပြောတာနော်မျက်စိကလေးနဲ့ကြည့်ပြီးတော့မှနော်ရုပ်ရှင်ကြည့်တာ TV ကြည့်တာဒါရလှပတဲ့နေရာလေးတွေအပတ်ပြသွားပြီးတော့မှနော်ဆိုလူဆိုတော့သိတဲ့အတိုင်းပဲလူလူလူလော့လော့မှာပေါ့ဗျာ ဟုတ်တော့မလားကားကောင်းကောင်းအင်ကောင်းကောင်းလို့နေရတယ်ဇနီးမြတ်သမီးသားနဲ့သွားတယ်လာတယ်စားတယ်တောက်တယ်ဝယ်စားလှလှပပလေးတွေဝယ်ရမယ်တခါတလေမိုးချင်လည်းဝယ်ရတယ်ဒါတော့အဲ့ဒီလိုမျိုးသွားတာလာတာစားတာတောက်တာပြောတာပါတာနေတာထိုင်တာနော်မိမိတို့သုံးဆောင်ပစ္စည်းနော်ခန္ဓာကိုယ်သပင်ကစခြေပွားပြင်အစုံဆင်ထားတဲ့ပစ္စည်းဥစ္စာမှန်သမျှအကုန်လုံးကအဲ့ဒါကာမဂုဏ်အာယုန်တွေကြီးပဲဝတ္ထုပစ္စည်းတွေကြီးပဲအဲ့ဒီဝတ္ထုပစ္စည်းတွေပေါ်မှာမိမိကလေကျင်နာသဘောကျသားယာနှက်တဲ့နေတာကိုပြောတာတဲ့ကဲတိုင်းများ ဆိုတော့ဦးဇင်းတို့ထင်တဲ့မကောင်းမှုဆိုတဲ့ဟာနဲ့ကတူသေးလားမတူတော့ပါဗျာမတူတော့ဘူးအဲ့ထက်မှလူလို့ပြောတဲ့ထက်မှလူဆိုတာအကုန်လုံးဘုံကြီးရောလူရောအကုန်ပါတယ်တို့ကြလူဆိုလို့အဝက်ကြောင်ကြားဝက်တဲ့လူလို့ထင်မနေနဲ့အောင်ဟုတ်တော့မလားမှန်ပါဗျာอืมနော်ဘုန်းကြီးတွေလည်းပါတာပဲသီလရှင်လည်းပါတာပဲယောဂီလည်းပါတာပဲနော်ယောမဂီတဲ့သူလည်းပါတာပဲအကုန်ပါတယ်နတ်တွေလည်းပါတာပဲတိရစ္ဆာန်တွေလည်းပါတာပဲအကုန်ပါတယ် တတ္တဝါလို့တာမန်ပြောထားတာဒါကြောင့်တတ္တဝါတွေဟာနော်ကာမအာယုံမှာပျော်မွေ့တယ်တဲ့မြတ်စွာဘုရားကတော့အဲ့ဒီအာယုံတွေကလိုက်စားရင်းလိုက်စားရင်းကနေကုသိုလ်ကောင်းမှုတွေမေ့ပြီးတော့အပေကိုဆွဲဆွဲရောက်သွားလို့ချပြက်လိုက်လို့အဲ့ဒီဟာကဆွဲလမ်းမှုကအပေကိုချပြက်လိုက်လို့ပါပလို့သုံးတာပါပဆိုတာအပေကိုချတာလို့ပါပလို့ခေါ်တာနော်ဒါတော့ဒီနေရာမှာပါပဆိုတာကခုနကပြောတဲ့အမျိုးတတ်တာလူတာခိုးတာဒီများသားကြီးစော်ကားတဲ့အဖြစ်မျိုးမဟုတ်ဘူးဗျ အာယုံ၅ပါးထဲမှာပျော်ပါတာပျော်ပါတယ်ဆိုတာကျင့်တတ်တာကျင့်တတ်တယ်ဆိုတာတာယာတာတာယာတယ်ဆိုတာတဏှာပြောတာတဏှာဆိုတာဥပါဒံပဲဥပါဒံဆိုတာဥပါဒနာပစ္စယဘဝဟောလို့မလားနော်ဘဝပစ္စယဇာတိဒါတော့ဥပါဒံဖြစ်ပြီဆိုကြရတယ်လို့ဥပါဒံရဲ့အကျိုးဆက်ကမကောင်းတဲ့ဘုံရောက်တတ်တယ်အပယ်ဆွဲချတတ်တယ်ဟုတ်တယ်မလားပြင်ပါဗျာအဲ့ဒါကြောင့်မလို့ဒီလိုကာမအာယုံတနည်းနော်ရူပယုံတတ္တံခန္ဓာရတ္တံဖုရပါယုံဆိုတဲ့ အာယုံ၅ပါးထဲမှာစိတ်တွေကပျော်ပြီးတော့နေတော့အဲ့ဒီပျော်မွေ့နေတဲ့ထဲကနေစိတ်တွေကိုလွတ်မြောက်အောင်ကြိုးစားတာတနည်းကုသိုလ်စိတ်တွေများများဖြစ်အောင်ကြိုးစားတာအဲ့ဒါကြောင့်မလို့မိမိတို့ကထားပါတော့ဗျာနော်မသိခင်တော့ကတော့ပျော်ပါတာပေါ့ဗျာကိုကဓမ္မအကြီးအသွေးတရားရှင်းကျက်လာတဲ့ခါကျတော့မိမိတို့နေ့စဉ်ဘဝမှာသုံးဆောင်တဲ့အသုံးဆောင်အဝတ်စားတွေကိုသုံးဆောင်ပါတယ်နေပါတယ်သာသမီနဲ့ သို့တော်လည်းမိမိကနော်အဲ့ဒီပုံမှာตาရတတ်မဲ့လူတို့မဟုတ်တော့ဘဲနဲ့လူတယောက်အတွက်ဝက်ရစားရသွားရလာရနေရထိုင်ရတဲ့အနေနဲ့ဒါလေးရဝက်တယ်စားတယ်သွားတယ်လာတယ်သုံးဆောင်တယ်ဒါပေမဲ့ဆွဲလမ်းမှုဥပါဒံမပါဘူးဆိုလို့ရှိရင်တော့နော်ဘာနဲ့တူလဲဆိုရင်ကောင်းချင်းစားခြင်းတဲ့ခါကျတော့စီလေးလက်မှာဆွဲလိုက်လို့ရှိရင်ကတ်သေးလားအကတ်ရော့ပါလေဗျာအကတ်ရော့သွားတယ်မကတ်တော့ဘူးလို့ပြောမှမကောင်းဘူးလားကတ်တော့ကတ်သေးတယ် က်တော့ကတ်သေးပါတယ်ဗျာဟုတ်တယ်တခါပြောသလိုပဲထားလိုက်ကြပါစို့အကတ်ရော့သွားတယ်နည်းနည်းတော့ရှိတာပေါ့နော်အများကြီးမကတ်တော့ဘူးစီလေးလက်တောက်ထားတာ哦ဒီတိုင်းသွားကတ်ရင်တော့လက်က6လို့ပိုမကတ်ဘူးလားကတ်ပါတယ်ဗျာမသိတော့တရားအသိမရှိရင်ဟုတ်တယ်ပိုကတ်တယ်တရားအသိကလေးနဲ့ကတ်ရင်တော့စီလက်မှာရွှဲနေအောင်ဆော့ထားရင်တော့တောင်းတောင်းတောင်းမကတ်တော့ဘူးပေါ့ဗျာကတ်ရင်လည်းနည်းနည်းပဲကတ်မယ်ပေါ့အဲ့ဒီလိုမျိုးပြောတာဒါကြောင့်မလို့မိမိအာယုံ၅ပါးထဲမှာပြောနေတဲ့စိတ်ကိုထိုအာယုံ၅ပါးထဲကနေဆွဲထုတ်ပြီးတော့မှ ကုသိုလ်အာယုံလေးတွေနဲ့စဉ်းစားကုသိုလ်အလုပ်ကလေးတွေလုပ်ကောင်းတဲ့အာယုံလေးတွေဘက်ကိုတင်ပို့ပေးတာတင်ပို့ပြီးတော့အဲ့ဒါတော့ကောင်းပြီနံပါတ်1ကမိမိကနေ့စဉ်ဘဝမှာသွားလှလှရှာအလုပ်တွေလုပ်နေပေမဲ့လည်းပဲလှလှပပဝတ်စားနေပေမဲ့လည်းကောင်းတဲ့ဘက်ကလေးကိုစစ်ကိုရောက်နေရင်နော်အော်ငါစိတ်ကကောင်းတဲ့ဘက်ကလေးကိုရောက်နေတယ်ဆိုငါစိတ်ကကာမဂုဏ်လောကမှာလူနေတော့လဲစိတ်ကဘယ်ဘက်ကိုလွတ်သွားတယ်လဲဆိုရင်ကာမဂုဏ်ကနေအပြင်ဘက်ကိုလွတ်နေတယ်တနည်း အာကုသိုလ်တွေဘက်ကကြံစီတဲ့ဘက်ကနေစဉ်းစားတဲ့ဘက် enjoy ဖြစ်နေတာကနေပြီးတော့ကုသိုလ်ဘက်ကိုစိတ်ကရောက်သွားတယ်ဆိုတော့အာကုသိုလ်ဘက်ကနေကာမဂုဏ်အာယုန်နယ်ပယ်ဘက်ကနေထွက်ပြီးတော့ကုသိုလ်ဘက်ကိုရောက်မသွားဘူးလားရောက်ပါတယ်ဗျာရောက်သွားတယ်ဒါတော့စိတ်ကလူအနေနဲ့ကတော့လူအလုံးလုံးမှာပေါ့သွားရလားစားသွားဝေးရစားရနေရထိုင်ရသုံးရပြုရမယ်လေဒါပေမဲ့လည်းပဲအဲ့ဒီဟာတွေလုံရင်းနေပဲကိုယ်စိတ်ကကုသိုလ်ပဲလေကလေးကုသိုလ်ဖြစ်မဲ့ပဲကလေးကိုတွေးတောကြံစီနေရင် ထိုစိတ်သည်ဘယ်မှလွတ်တယ်ပြောမလဲကာမဂုဏ်အာယုန်တွေကနေလွတ်ပြလွတ်နေပါဗျာလွတ်တယ်လို့ပြောလို့ရတယ်နော်လွတ်တယ်လေဒါတော့လူကောင်ကြီးအနေနဲ့တော့အာယုန်၅ပါးထဲမှာပဲနော်အာယုန်လောကကြီးထဲမှာရှိနေတယ်ဒါပေမဲ့စိတ်ကလွတ်မသွားဘူးလားလွတ်ပါတယ်ဗျာလွတ်သွားတယ်လွတ်သွားတယ်အကြောင်းလည်းမိမိတို့ဟောနေ့စဉ်ဘဝလှုပ်သွားပါညာနဲ့တရားလေးပါးလေးနားထောင်သွားကြတယ်ဒီကြကြတဲ့နော်ဒီမှာလှုပ်လှုပ်ရင်းနဲ့ ရတဲ့ခါကျတော့တိတ်သူများတွေနဲ့မပြောဘူးဆိုလည်းကြက်ကလေးနဲ့နားထောင်နေတယ်ဆိုတော့ဒါအလုံးလုံးတဲ့ခန္ဓာကိုယ်ကတော့ဒါမျက်စိကနေကြည့်ပြီးတော့အလုံးလဲလုံးတယ်နားကအသိဉာဏ်ကတော့တရားထဲမှာလည်းပေးထားတယ်ဆိုတော့တရားနာခြင်းကိစ္စကိုယ့်ရဲ့အလုံးလုံးခြင်းကိစ္စတခါတည်းပြီးမသွားဘူးလားပြီးသွားပါတယ်ခင်ဗျာအဲပြီးသွားတယ်အဲ့ဒီဟာမျိုးပြောတာအသိကတရားဘက်မှာရောက်နေတာတော့တရားမို့လဲကောင်းတဲ့ဘက်ကလေးတွင်းစားနေလဲဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒီလိုအတွေးအကြံစီမျိုးတည်တဲ့ စိတ်တို့ရဲ့ delay ဘာသာဘာဝကတော့အာယုံမှာပျော်နေတယ်သို့တော်မိမိကဒီတိုင်းလွတ်ထားရင်အာယုံထဲမှာပျော်ပျော်ပြီးတော့ကြာတော့ပျော်ပြီးရင်ပျော်နှစ်ပြည့်နဲ့နှစ်ပြည့်နဲ့နှစ်ပြည့်နဲ့တော့အာယုံတွေကနေမထွက်ချင်တော့ဘူးတဏီဥပါဒံဖြစ်သွားတော့မဖြတ်နိုင်တော့ဘူးအဲ့ဒီကြရင်တဲ့ထိုဥပါဒံကတ်သွားသောပုဂ္ဂိုလ်ကိုမကောင်းတဲ့အပေဘဝတွေကိုဆွဲချတတ်တယ်ဒါကြောင့်လို့မိမိတို့ကဒီအာယုံ၅ပါးလောကကနေပြီးတော့မှကုသိုလ် ကောင်းတဲ့စိတ်ကလေးတွေနဲ့ကောင်းတဲ့အမှုကလေးတွေကိုကုသိုလ်စိတ်ကလေးတွေနဲ့တွေးနေရင်ထိုကဲ့သို့သောတွေးတော့ကြံစည်နေမှုသည်စဉ်းစားနေမှုသည်ဒါစဉ်းစားတဲ့အဆင့်ပဲရှိသေးတယ်နော်ကြံစည်စဉ်းစားနေမှုသည်နော်အဲ့ဒါနက္ခမ္မသင်္ကပ္ပလို့ခေါ်ပါတယ်တဲ့။ဘာသင်္ကပ္ပလဲ။နက္ခမ္မသင်္ကပ္ပပါဗျာ။နက္ခမ္မသင်္ကပ္ပဒါတော့နော်လူတွေအလုံးလုံးလို့ရပါတယ်နော်။ဒါကဟောအလေ့ကျင့်လေးလုပ်ရုံပါပဲ။ဟောငါဘယ်ဘဲသွားသွားလာလာကုသိုလ်ကောင်းမှုနဲ့ဖြစ်စရာလေးတွေကိုနော် ယောဂီဝိမာရေလို့မဟုတ်ဘူးဒါတွေကဟုတ်တယ်မဟုတ်လားစိတ်ထဲကကောင်းတာလေးတွေတွေးနေရင်ငါအတွေးလေးဒီအပြစ်ကင်းစင်တယ်ဆိုရင်ငါအတွေးဒီဒါအာယုံငါးပါးကလွတ်နေတာပဲဒါနဲ့ခမသင်္ကပ္ပကောင်းသောတွေးတောကြံစီခြင်းစိတ်ကိုလွတ်ထားရင်မကောင်းတဲ့ထဲရောက်ရင်လောဘအာယုံနဲ့ညှိရင်လောဘဖြစ်မယ်ဒေါသဖြစ်စေအောင်နဲ့သွားညှိမိရင်ဒေါသဖြစ်မယ်မာနဖြစ်စေအောင်နဲ့သွားကိုက်မိရင်မာနဖြစ်မယ်စိတ်ကအဲ့ထဲမှာပဲမနေဘူးလားနေပါတယ်ဗျာနေတယ်ဒါကြောင့်မလို့ ဒါတော့အဲ့ဒီလိုမျိုးလွတ်မထားပဲနဲ့အဲ့ဒီဘက်ကိုလွတ်မထားပဲနဲ့ကောင်းတဲ့ဘက်ကလေးကိုဆွဲတင်ပေးလိုက်တာပါပဲအမှန်ကတော့တင်ပေးတာတင်ပေးတာပဲဒါတော့အဲ့ဒီလိုမျိုးအကြံကိုနက်ခံမလို့စာမှာသုံးတယ်အမှန်ကတော့ပြောမယ်ဆိုရင်တော့နက်ခံမဆိုတာကနော်ထားပါရပြဒါခိတ်ပေါက်တစ်ခုဆိုကြပါစို့အဲ့ဒီခိတ်ပေါက်တစ်ခုကနေပြီးတော့မှသူ့ရဲ့အောက်မှာနေမယ်ဆိုရင်သူ့ရဲ့ influence ကရှိမှာကိုဒါကနေအပေါ်ဖောက်ထွက်သွားတာပြောတာဖောက်ထွက်လာတာအဲ့ဒါကိုနက်ခံမလို့ခေါ်တယ်ဒီနေရာမှာတော့ထွက်တယ်လို့သုံးတယ် နော်ဒါတော့ဒီထွက်ကဘလို့လဲဆိုရင်ရိုးရိုးမဟုတ်ဖက်နဲ့သူတို့ရဲ့ဖြစ်နေကြအကုသို့နေ့စဉ်ဖြစ်နေကြဟာကြီးကိုဖောက်ပြီးတော့ထွက်လို့ဖောက်ထွက်လို့ပြောရင်ပုံမကောင်းဘူးလားပုံကောင်းပါတယ်ဗျာဒီဖောက်ထွက်ရတယ်နော်ဦးဇင်းတို့ရဲ့ဘဝတန်တရားကနေထွက်တာ ဖောက်ထွက်မှရတယ်မဖောက်ရင်မရဘူးမဖောက်ရင်ထွက်လို့မရဘူးဒါကြောင့်ကိုယ့်ရဲ့ထွက်ပေါက်ကို ကိုယ်ကိုယ်တိုင်ဖောက်ရတယ်ဒါကြောင့်မလို့ဖောက်ထွက်လို့သုံးတာနော်ကိုယ့်ရဲ့ထွက်ပေါက်ကိုကိုယ်ကိုယ်တိုင် ဖောက်ပါဒါမှထွက်လို့ရမယ်ဒါကြောင့်ဖောက်ထွက်နော်အဲ့ဒါတော့ကောင်းပြီအဲ့ဒါတော့အဲ့ဒီတကယ်လို့သာလေမိမိကအဲ့လိုမဖောက်ထွက်ဘူးဆိုလို့ရှိရင်ဒီအာကုသို့ဆိုတဲ့ ਨੇ ပယ်ကြီးအောက်မှာ तू ဟာတခါတဲ့လူတွေကရုံမထွက်နေတော့ဒီမှာပဲ तू သူ့ရဲ့ influence အောက်မှာပဲအများအားရှိနေတာဒါတော့ तू ကအဲ့ဒီလိုမျိုးအဲ့ဒီလိုပုံကုံမဟုတ်ဖဲနဲ့အဲ့ဒီတာမန်ပုံကိုတွေရဲ့ဖြစ်ရုပ်ဖြစ်စဉ်ကနေပြီးတော့မှစိတ်ကိုပြင်ပြီးတော့ကုသိုလ်ဘက်ကိုပြင်ပြီးတော့အပေါ်ကိုဖောက်ထွက်တာ နော်ဖောက်ထွက်တာဒါကိုပဲနက်ခံမှာသင်္ကပ္ပလို့ခေါ်ပါတယ်နော်စိတ်ထဲမှာကောင်းတဲ့အကြံစီကုသိုလ်အကြံစီလေးတွေနဲ့ကြံစီနေတာနက်ခံမှာသင်္ကပ္ပဒါဆိုရင်နက်ခံမှာသင်္ကပ္ပကိုသဘောပေါက်ပြီနော်တင်ပါဗျာအေးအဲ့ဒါကနည်းနည်းလေးနည်းနည်းလေးတစ်ဆက်လောက်ကလေးပါတစ်ဆက်လောက်ကလေးနည်းနည်းတိုးပြောပြရစေအဘိဓမ္မာသင်ပူးတဲ့လူတွေလည်းပါမယ်ပါမပါကြလို့ပေါ့နော်ဦးဇင်းတို့အဘိဓမ္မာမှာကြတော့နော်ဝိတ္တဆိုတဲ့စေတသိက်မရှိဘူးလား ရှိပါတယ်ဗျာအေးဝိတ္တဆိုတာကြံစီတာဒါတော့သူ့ကိုပြောတာပဲသင်္ကပ္ပဆိုတာသူ့ကိုပြောတာဒါတော့ကောင်းပြီဝိတ္တကနော်သူ့ရဲ့မူရင်းနာမည်ကဝိတ္တကြံစီမှုနော်ကြံစီတတ်တဲ့ဝိတ္တဆိုတော့အဲ့ဒီအကြံစီဟာအခုပြောနေပြီလေစိတ်ဒီသူ့ရဲ့သဘာဝအရာမကောင်းမှုနယ်ပယ်မှာအကုသိုလ်နယ်ပယ်မှာပြောတတ်တယ်ဆိုတော့ဒီစိတ်ကိုလွတ်ထားမယ်ဆိုရင်ဒီဝိတ္တဒီအကုသိုလ်နယ်ပယ်ထဲမှာသူကပျော်မွေ့တတ်တဲ့အတွက်ကြောင့်လွတ်ထားရင် မကောင်းတာတွေတွေးမယ်မကောင်းတာတွေတွေးလို့ရှိရင်တော့တမ္မာနေရာမှာမိစ္ဆာဝင်မယ်ဟောဘယ်သူဝင်မှာလဲမိစ္ဆာဝင်ပါတယ်ဗျာအဲ့တော့မိစ္ဆာနဲ့သင်္ကပ္ပနဲ့ပေါင်းရင်မိစ္ဆာသင်္ကပ္ပပါဗျာ exactly ဒါတော့စဉ်းစားကြည့်လေငါတို့စိတ်ဒီဘယ်ဘက်မှာရှိတယ်လဲမိစ္ဆာဘက်မှာရှိတယ်မိစ္ဆာဆိုတာဒီနေရာမှာဘာပြောတာလဲမကောင်းတဲ့အကုသိုလ်နယ်ပဲပြောတာဒါတော့မိစ္ဆာကနေပြီးတော့တမ္မာဖြစ်ခြင်းလို့ရှိရင်ကောင်းတဲ့ဘက်ကိုဖောက်ထွက်ကောင်းတဲ့အာယုံဘက်ကိုဖောက်ထွက်ပေး အဲ့ဒီလိုဖောက်ထွက်ခါကျမှနက္ခမသင်္ကပ္ပလို့ဖြစ်တာဒါကြောင့်မလို့သင်္ကပ္ပဆိုတဲ့ဝိတ္တကိုသူ့ရဲ့နာမည်ပေါ့နော်စင်နာနဲ့ငါတော့သင်္ကပ္ပပေါ့ဗျာသူကသင်္ကပ္ပဆိုတာလဲကြံစီတာဝိတ္တဆိုတာလဲကြံစီတာဒါတော့ဝိတ္တကတော့သူ့ရဲ့မူရဲ့ original name ဒါကတော့နောက်မှတွဲဟိုဟိုအဓိပ္ပာယ်တူနာမည်တစ်ခုနဲ့ပြောင်းသုံးတာသင်္ကပ္ပလို့ပဲပြောပြောဝိတ္တလို့ပဲပြောပြောစိတ်ဒီနော်ကြံနေတတ်တယ်တခုမဟုတ်တခုတွေးနေတာ တွေးတော့ဒါကြောင့်ဒီတွေးတတ်တဲ့စိတ်ကြီးဘယ်မှာပြောမကောင်းမှုမှာပြောမကောင်းမှုမှာပြောရင်ဒီအတွေးကိုနာမည်ကမိစ္ဆာနဲ့တွဲပြီးတော့မိစ္ဆာသင်္ကပ္ပဒါတော့မိစ္ဆာသင်္ကပ္ပသည်စိတ်ဒီအာဟုတုနေပရက်မှာနေတာများတော့အဲ့ဒီမှာပဲအိမ်လိုဖြစ်ပြီးပြောနေတယ်ဒါကြောင့်မလို့မိမိတို့ကဒီအိမ်လိုဖြစ်ပြီးတော့ပြောနေတဲ့အာဟုတုကနေဆွဲတင်ပေးရတာဖောက်ထွက်ရတာအဲ့ဒီခါကျမှမိဒီအာဟုတုဆိုတဲ့နေပယ်ကနေဖောက်ထွက်ပြီးတော့နော်အပေါ်လဲရောက်ရောတာမာသင်္ကပ္ပဖြစ်သွားတာ ဒါကြောင့်သင်္ကပ္ပကလွတ်ထားရင်မိစ္ဆာဖြစ်သွားမယ်။နော်ထိမ့်ပေးရင်တာမသင်္ကပ္ပဖြစ်သွားမယ်။သဘောပေါက်ပြီနော်။ပြမဗျာ။အေးစိတ်ကသိအရေးကြီးတယ်။နော်။ပါဇက်ကပြောတာလူကလှုပ်တယ်ဆိုတာနောက်မှလာတာမနောကံကသိအရေးကြီးတယ်။ဒါကြောင့်မလို့အတွေးမှန်မှအပြောမှန်မယ်။အတွေးမှန်မှလည်းအလုပ်မှန်မယ်။တနည်းမနောကံမှန်မှဝစီကံနဲ့ကာယကံမှန်မယ်။ဒါကြောင့်မနောကံသိအရေးကြီးပါတယ်။ဒါကြောင့်မလို့နော်နံပါတ်1က အာကုသိုလ်နယ်ပယ်ထဲမှာပျော်တဲ့စိတ်ကိုထိုအာကုသိုလ်နယ်ပယ်ကနေပြီးတော့မှကုသိုလ်နယ်ပယ်ကိုတင်ပေးတာဒါနက္ခမသင်္ကပ္ပနော်ဒါတော့ကောင်းပြီနက္ခမသင်္ကပ္ပဆိုတော့ကုသိုလ်မဖြစ်တော့ဘူးလားဗျာဖြစ်ပါတယ်ဗျာဖြစ်လာပြီနံပါတ်1ကပြောမယ်ဆိုရင်နေနေကြကအဲအာကုသိုလ်နော်အာကုသိုလ်ဒါတော့အပေါ်ကိုရောက်လာတဲ့ခါကျတော့နော်သူကနေအပေါ်ဖောက်ထွက်မယ်ဒါတော့နေ့စဉ်ပေါ်မှာဒါနသီလဘာဝနာလုပ်ရင်ကာမကုသိုလ်အထက်ကိုတက်ပြီးတော့မှ တရားအားထုတ်ရင်ဇာနာကုသို့ဒါတွေမရဘူးလားရပါတယ်ခင်ဗျာနောက်တစ်ခါအထက်ကိုထပ်တဲ့နော်နောက်ထပ်အထက်ကိုထပ်တယ်ပြီးတော့အားထုတ်ရင်မဲ့ကုသို့ဖို့ကုသို့ခိုင်မရဘူးလားရပါတယ်ခင်ဗျာအဲဒါမဲ့ဖို့တွေရမယ်ဒါကြောင့်အဲ့လိုအထက်ကိုတက်တက်သွားတာဘယ်ကနေဖောက်ထွက်လာတာလဲအာကုသို့ကဖောက်ထွက်တာတော့ပေါ့ပြီနော်တင်ပါဗျာဒါကြောင့်မလို့နော်နေ့စဉ်ဘဝမှာတော့မိမိတို့အနေနဲ့အ ਨੇ ဆုံးအနေဆုံးအဆင့်ကတော့ ငါတို့ဟောဒီအာဟုသူကနေပြီးတော့မှ အထက်ကိုဖောက်ထွက်အောင်ဒါနသီလလေးလုပ်နိုင်လောက်အောင်တော့ငါကြိုးစားမယ်ဆိုတာလေးကိုအဋ္ဌံမလုပ်တယ်မလား လုပ်တယ်ပါလေဗျာလုပ်တယ်ပါလေဘာဖြစ်လို့လဲဆိုတော့အဲ့ဒါလေးလောက်ကိုမလုပ်ဖြစ်ရင်တော့ဘယ်နယ်ပယ်ထဲမှာပဲစိတ်ကရှိနေမလဲအာကုတုနယ်ပယ်ထဲမှာရှိနေပါရှိနေမယ်ဘာဖြစ်လို့လဲ तू အဲ့ဒီမှာပြောတာကိုအဲ့ဒါ तू နေနေကြအိမ်မယ် သူနေနေကြနေပဲအဲ့ဒါသူ့ရဲ့ခေါ်စကားဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့เนาะအဲ့ဒါလေးကိုတော့နည်းနည်းလေးတိုးပြီးတော့ဒီတစ်ခါပြောပါတယ်ဒါလေးကိုဩငါတို့ရဲ့စိတ်ဒီအကုသိုလ်နယ်ပယ်မှာနေပါလားဒါကြောင့်မလို့စိတ်ရဲ့အတွေးခေါ်တဲ့အကုသိုလ်နယ်ပယ်ထဲမှာနေတဲ့အတွက်ကြောင့်သူ့ရဲ့ influence ကရှိတဲ့အတွက်ဘာလေးပဲလှုပ်လိုက်လှုပ်လိုက်အကုသိုလ်နဲ့တစ်ခုမဟုတ်တစ်ခုနဲ့သူကညှိကိုညှိတယ်ညှိကိုညှိတယ်ညှိပြီးမှတွေးတာကုသိုလ်လုပ်တယ်ဆိုတာတောင်မှ အကုသိုလ်ရဲ့အရှင်ကမပြေတဲ့အတွက်ကုသိုလ်တာလောက်တာဘာကြီးဖြစ်ရပါလို့ညာကြီးဖြစ်ရပါလို့နဲ့နိဗ္ဗာန်ကိုတားဆုမတောင်းသေးဘူးဟုတ်တော့မဟုတ်လားအဲ့ဒါဘု து အရှင်လေအကုသိုလ်ရဲ့အရှင်ပါအကုသိုလ်အရှင်ပဲနော်ငပိတွေတရေလုံးငပိတွေကြီးပဲကင်လာပြီလို့ရှိရင်အဲ့ဒီလက်ကိုဆက်ပြန်နေဆေးနန်းကြီးနန်းကြီးဘာတော်မွေးလဲငပိနိုင်ပါဗျာလက်ထက်ငပိမရှိဘူးအနာတော့စွဲမနေဘူးလား ဆွဲနေပါလေဆွဲနေတယ်လောက်တာတော့ကုသိုလ်ပဲဒါပေမဲ့အကုသိုလ်ရဲ့အနံကလေးရှိတော့ဘဝတစ်ခု ချမ်းသာဖို့နော်ဘဝတစ်ခုအတွက်ကောင်းတဲ့ဘဝရောက်ဖို့ဆိုပြီးတော့မှစီစဉ်နေပြည့်စုံဖို့ဘဝတန်ပတ်တိဆိုတာလူချမ်းသာနဲ့ချမ်းသာဖြစ်ချင်တာအဲ့ဒါတွေကိုရောက်ရောက်သွားတာအဲ့ဒီအကုသိုလ်ရဲ့ influence ကြောင့်ပဲနော်ဒါကြောင့်မလို့နေပေတာကုသိုလ်ရဲ့ရောက်တာ သူ့ရဲ့အနံ့မပြောက်ဘူးအဲ့ဒါအနုတ္တယခေါ်တယ်ဘာခေါ်လဲအနုတ္တယပါအနုတ္တယဆိုတာစွက်ကကြံနေတာအတွင်းထဲမှာဓာတ်ဖြစ်နေအဲ ဒါကတော့ဒါလောက်ပဲထားအောင်တိတ်ပြောရင်လည်း तू ကပြီးမှာမဟုတ်ဘူးလားဟလာပြောစရာလည်းအများကြီးပဲတစ်ခုတစ်ခုမှာနောက်တစ်ခုသွားမယ်ကပ်ဖြတ်လိုက်ပါဦးမြတ်တကနံပါတ်1ကလေးအပြာပဒသင်္ကပ္ပပါဗျာတတဝါများတေချေပျက်စီးလေလိုသောဒေါသပြာပါဒဤစန့်ကျင်ဘက်မေတ္တာဖြင့်ကြံစီမှုပါဗျာအဲဟုတ်ပြီစာကအဗျာပါဒသင်္ကပ္ပလို့ဖတ်တယ်ဗါတယ်လေ အပြာပါဒသင်္ကပ္ပပါဗျာဟုတ်တယ်ဒီညာလေးမှာနော်ဒီညာလေးမှာနည်းနည်းတော့ချဲပြရင်တော့ဘုဖတ်လို့လွယ်တော့အပြာပါဒသူကဗျာပါဒကဒေါသပြောတာဒေါသဗျာပါဒတော့ကြားဘူးလို့မဟုတ်လားတင်ပါဗျာအေးဗျာပါဒဆိုရင်ဒေါသဒါတော့ तू ကရှေ့ကအတလုံးထည့်ရင်ပါဠိမှာရှေ့ကအတလုံးထည့်ရင် negative အတိပ္ပယ်ရှိသွားတယ်ဖြစ်သွားတယ်ဆိုတော့ तू အထည့်လိုက်တော့အဗျာပါဒဒေါသရဲ့ဆန့်ကျင်ဘက်မေတ္တာဖြစ်သွားတယ်နော် ဒါကြောင့်မလို့အဗျာပါဒသင်္ကပ္ပဒီနည်းပြောမယ်ဆိုလို့ရှိရင်တော့ဒေါသရဲ့ဆန့်ကျင်ဘက်ဆိုတာမေတ္တာကိုပြောတာဒါကြောင့်မလို့မေတ္တာလေးနဲ့နော်ကြံစီနေတာဒါတော့ဘယ်လိုလဲဆိုရင်လူတွေကနော်လောကမှာဟိုကိုကြိုက်သူရှိတယ်မကြိုက်သူရှိတယ်ပေါ့ဗျာနော်ဒါတော့ကိုမကြိုက်တဲ့အရာတွေကလည်းတော်တော်များသားကိုများတဲ့အခါကျတော့ကိုမကြိုက်တဲ့အရာတွေဆိုလို့ရှိရင်လေ ဒီပစ္စည်းရပစ္စည်းကြောင်းအနေနဲ့စိတ်ကသွားတွေးနေတတ်တယ်နော်ဒါတော့တတ္တဝါတွေတေကြီးပစ္စည်းလို့တဲ့ဒေါသဗျာပါဒရဲ့ဒေါသဗျာပါဒကသူကဒီဒေါသနဲ့ကြံတာကိုဗျာပါဒသင်္ကပ္ပဒါတော့ဒီနေရာမှာကတော့အဲ့ဒီလိုမျိုးမိမိကတတ္တဝါတွေအပေါ်မှာဒေါသနဲ့မကြည့်ဘဲနဲ့နော်မိမိကတတ္တဝါတွေအပေါ်မှာ ကြီးပွားချမ်းသာတိုးတက်စေလိုတဲ့မေတ္တာနဲ့ကြံစည်တာဒီနည်းပြောမယ်ဆိုလို့ရှိရင်တော့လွယ်လွယ်လေးပြောကြပါစို့ဗျာစကားလုံးတွေကိုတော့နေ့စဉ်သုံးလို့ပြောရင်သူတို့ဘာတွေအတွက်ဘယ်ပုံဘယ်နည်းနဲ့ငါကူညီရမလဲသူတို့လိုအပ်ချက်ကလေးတွေငါဘာဖြည့်ပေးရရင်ကောင်းမလဲလို့အဲ့ဒီလိုမျိုးသူတို့သူ့ဆန်ရဆန်ရဆန်ရထားပါတော့ဗျာအင်ဂျင်မရှိတဲ့ဝက်စားမရှိတဲ့သူလို့ဝက်စားလေးနဲ့ကူညီတယ်စားစရာမရှိတဲ့သူစားစရာလေးနဲ့ပေးပြီးတော့ကူညီတာနော် အိမ်မရှိတဲ့သူနေစာမရှိတဲ့သူမိမိတို့တတ်နေသမျှအိမ်မိုးကားလေးတွေလှုပ်ပေးပြီးတော့ကူညီတာဟာပညာသင်ခြင်းနဲ့ကလေးတွေဆိုလို့ချင်းကိုတတ်တာလေးတွေကိုသင်ပေးပြီးတော့ကူညီတာအဲ့ဒီလိုမျိုးနော်သူတို့မှလိုရာလိုရာလိုရာလေးတွေကဟိုကူညီတာတနည်းသူတို့လိုအပ်ချက်ကလေးကနေပြီးတော့မှလိုအပ်ချက်မပြည့်မချင်းဓမ္မစာတဲ့ပုဂ္ဂိုလ်ကအစာမရမချင်းဗိုက်စားပြီးတော့ဒုက္ခမရောက်ဘူးလားရောက်ပါတယ်ဗျာရောက်တယ်အဲ့ဒီအဲ့ဒီဒုက္ခကနေလွတ်သွားစေချင်တာကိုကထားပါတော့ဆောင်းနှင်းကြီးအေးအေးချမ်းချမ်း အဝတ်စားမရှိဘူးအစုပ်ပြက်ကလေးအတိုးလေးဝတ်နေရတယ်ဆိုတော့ကိုကမိမိကမြင်လိုက်တော့မနေနိုင်ဘူးဟာငါတောင်အဝတ်ထည်တွေအများကြီးဝတ်ထားတာတောင်ခြေထောက်ခြေစွပ်တွေရောခေါင်းစွပ်တွေရောလက်အိတ်တွေရောအကုန်ဒီလောက်ဝတ်ထားတာတောင်အေးရတဲ့ထင်မှာသူတို့မှခြေထောက်မှဘာမပါညာမပါအဝတ်တိုးအပြတ်နေဆိုအေးလိမ့်မယ်ဆိုတော့စိတ်ကအဲ့လိုဖြစ်ပြီးတော့မှဖြစ်တဲ့နီးနဲ့နော်ဟိုတဲ့လောက်တာ ကုညီတာဦးဇင်းဟိုဗာလဲဗီဒီယိုတစ်ခုမှတွေ့လိုက်သေးတယ်ခွေးတကောင်ကလမ်းပေါ်မှာအိတ်နဲ့ချမ်းတော့တုံတုံတုံတုံတုံတုံတုံနဲ့အိတ်တာ အဲ့တော့အမျိုးသမီးလေးတယောက်ကသူ့ကိုတွေးသွားပြီးတော့ခေါင်းလေးသွားပွေတနာခွေးလေးကလည်းပဲမြေလေးကြာပြီးတော့ကြည့်တဲ့အခါလည်းပဲအကူကြီးတောင်းတဲ့မျက်လုံးလေးဖြစ်နေတော့အဲ့ဒီတကမှမနေနိုင်ဘူးမနေနေနဲ့သူ့ရှိတဲ့အင်ကြီးကြီးကိုချွတ်ပြီးတော့မှအဲ့ခွေးလေးကိုခြုံပေးခဲ့တယ်သူကအလုတ်သွားတာမှနော်အဲ့ဒါအဲ့ဒီလိုစိတ်မျိုးနော်မလွယ်ဘူးအဲ့ဒါဒါအော်ဒါတော့ကရုဏာပေါ့နော်ဒါတော့ကရုဏာပေါ့ဒါပေမဲ့ဒီနေရာမှာတော့အဲ့ဒီလိုမျိုးပေါ့လေ သူတို့ဘာတွေကို လိုတဲ့နေရာဘယ်လိုများနော်ကူညီရပါမလဲသူတို့ဘာတွေကြီးပွားအောင် ချမ်းသာအောင်နော်ဒီနေ့သူတို့ရောက်နေတဲ့ဒုက္ခနဲ့လွတ်သွားအောင်ဆိုပြီးတော့မှဘယ်လိုကူညီရပါမလဲလို့မေတ္တာစိတ်နဲ့ကြည်တာဒါတော့အဲ့ဒီလိုမျိုးမေတ္တာဘက်ကနေအကောင်းဘက်ကနေတွေးပြီးတော့ကြံစည်ပြီးတော့စိတ်ထဲမှာဖြစ်ပေါ်နေတာကိုအပြာပါရသင်္ကပ္ပဒါတော့ဒီနေရာမှာကမှတ်ထားမှာကစိတ်ဒီနော်ဒေါသဘက်ကို ရောက်ရင်ရောက် အမေတ္တာဘက်ကိုရောက်ရင်ရောက်မရောက်ရင်ဒေါသဘက်ကိုတွေးတတ်တယ်အဲ့ဒါလေးကိုမှတ်ထားပါနော်မြင်လိုက်တဲ့အခါမှာကြားလိုက်တဲ့အခါမှာအတန်တို့အာယုန်တွေကြားတဲ့အခါမှာမြင်နဲ့ကြားတဲ့နန်းနဲ့စားတဲ့အခါမှာနော်မေတ္တာဘက်ကိုရောက်ရင်ရောက်မရောက်ရင်ဒေါသဘက်ကိုရောက်တတ်တယ်ဒါတော့မိမိကမေတ္တာဘက်ကိုရောက်တော့တွေးခေါ်ကြံစည်မှုမျိုးဆိုလို့ရှိရင်သူ့ရဲ့ဆန်းကျင်ဘက်ဒေါသပြပါရတခါတည်းပယ်ပြီးသားဖြစ်သွားတယ်ဆိုလိုတာကမေတ္တာဖြစ်လိုက်တယ်ဆိုတာနဲ့ဒေါသ ပယ်ပြီးသားဖြစ်သွားတယ်။ဤကဲ့သို့သောစဉ်းစားကြံစည်မှုမျိုးကိုအဗျာပါဒသင်္ကပ္ပလို့ခေါ်ပါတယ်။ထိုကဲ့သို့သော အတွေ့အကြုံဘယ်ချိန်မှာဖြစ်တယ်လဲဆိုရင်သူတို့ဘာတွေကိုကူညီတဲ့အခါမျိုးမှာဖြစ်တယ်။သူတို့ဘာတွေကိုကြည့်တဲ့အခါမှာကူညီခြင်းနဲ့စိတ်ကလေးနဲ့ကြည့်လိုက်တဲ့အဲ့ဒါမေတ္တာစိတ်နဲ့ကြည့်တယ်။အဲ့ဒီအကြည့်အဲ့ဒီအတွေ့နော်အဲ့ဒီအတွေ့ဒီအဗျာပါဒသင်္ကပ္ပလို့ခေါ်တယ် စောစောတော့ကဟာထည့်လဲရတယ်နိခမသင်္ကပ္ပပါထည့်လဲဦးစောစောပထမနံပါတ်1ထည့်ရသေးတယ်ဘာဖြစ်လို့လဲကောင်းတဲ့ဘက်ကိုတွေးတော့အပြနိခမသင်္ကပ္ပမေတ္တာနဲ့တွေးတော့အပြပါဒသင်္ကပ္ပအဲ့ဒါလိုဖြစ်သွားတာဆင်ခဲ့ဆင်ခဲ့ပေါ့နော်အာကုသိုလ်ကလည်းဖြစ်ရင်ဆင်ခဲ့ဆင်ခဲ့ဆင်ခဲ့ဆင်ခဲ့စစ်တဲ့စစ်တဲ့ဖြစ်တယ်လို့ပဲကုသိုလ်ကလည်းတစ်ခုဖြစ်ရင်ဆင်ခဲ့ဆင်ခဲ့ဆင်ခဲ့စစ်တဲ့စစ်တဲ့ကူးလာတာဒါတော့နံပါတ်1ကတတ္တဝါတွေပေါ်မှာတေကြည်ပစ္စည်းလို့တဲ့ဒေါသပြပါဒရဲ့ဆန့်ကျင်ဘက်မေတ္တာတရားဖြင့် ကြံစည်တွေးစဉ်းစားတွေးခေါ်မှုအဲ့ဒါကိုအပြပါဒသင်္ကပ္ပလို့ခေါ်ပါတယ်ဒါလည်းနေ့စဉ်ဘဝမှာအရေးကြီးပါတယ်နောက်နံပါတ်3ကံဒါလေးလည်းဖတ်ပြပါအောင်ညာအဝိဟိင်္ဂသင်္ကပ္ပတတ္တဝါတို့ကိုညှင်းဆဲလို့သောဝိဟိင်္ဂဤစန့်ကျင်ဘက်ကရုဏာဖြင့်ကြံစီမှုဟုတ်ပြီဒါနံပါတ်3ပေါ့နော်ဒီနံပါတ်3 အာဝိဟိန္တသင်္ကပ္ပဒီတကတော့မှန်တယ်ဝိဟိန္တဆိုတာကညှင်းဆဲတာနော်ဝိဟိန္တဆိုတာညှင်းဆဲတာအဲ့တော့သူကဒီညှင်းဆဲတာရဲ့ဆန့်ကျင်ဘက်က သူတို့ဘာတွေအပေါ်မှာတဏှာကျင်နာမှုနော်တဏှာကျင်နာမှုဒါရတတ္တဝါတို့ကိုညှင်းဆဲလို့သောဝိဟိန္တဤဆန့်ကျင်ဘက်နော်အဲ့တော့ဝိဟိန္တဆိုတာလဲဒေါသပဲ ဒီဒေါသပဲနော်ဝိဉ္ဒနဲ့အဝိဉ္ဒရဲ့နာမည်သူဒေါသအဘောနဲ့နံပါတ်နဲ့အတူတူပဲဒါတော့တတ္တဝါတို့ကိုညှင်းဆဲလို့ဆိုဝိဉ္ဒဆန့်ကျင်ဘက်နော်ဘာလို့လဲဆိုရင်ကရုဏာအဲ့ဒီကရုဏာဖြင့်ကြံစီမှုတဲ့အဲ့ဒါကနော်ဒုက္ခရောက်နေတဲ့တတ္တဝါတွေကိုမြင်တဲ့အခါကြလို့ရှိရင်ထိုထိုဒုက္ခကနေလွတ်ပါစေဆိုပြီးတော့မှအ ਨੇ ဆုံးပေါ့ဗျာကိုက အာကာယကံမြောက်ဟိုတဲ့မလုံနိုင်တာဝစီကံနဲ့မနောကံနဲ့စိတ်ထဲကနေပြီးတော့အော်တို့ဒီဒုက္ခတွေလွတ်ပါစေဒီဒုက္ခတွေလွတ်ကြပါစေနော်ဆိုပြီးတော့မှ စိတ်ထဲကနေလဲဖြစ်တယ်ပါဇက်ကနေလဲရွတ်တယ်တတ်နေရင်ကို့မှာကိုတတ်နေရင်ကာယကံမြောက်ပေးမယ်ကမ်းမယ်ကူမယ်ညီမယ်ထိုဒုက္ခကနေဆွဲထုတ်တာပေါ့ဗျာနော်ဆွဲထုတ်တာအဲ့တော့အဲ့ဒီလိုအဲ့ဒီလိုမလုံသေးခင်မှာမလုံသေးခင်မှာစိတ်ထဲမှာစဉ်းစားကြံစီမှုကိုအာဝိဟိန္ဒနော်သင်္ကပ္ပလို့ခေါ်ပါတယ်တဲ့ နော်ဒါကဒါတော့ကောင်းပြီဒီနေရာမှာဒီကြံစည်မှု၃မျိုးရှိတယ်ပေါ့နော်နေခမသင်္ကပ္ပဆိုတာကာမဂုဏ်အာယုန်တွေကနေပြီးတော့မှထွတ်မြောက်အောင်ကြံစည်စဉ်းစားမှုအပြာပါဒသင်္ကပ္ပဆိုတာဒေါသပြာပါဒကဆန့်ကျင်ဘက်မေတ္တာတရားနဲ့စဉ်းစားကြံစည်မှုနော်အဝိဟိတသင်္ကပ္ပဆိုတာကတတ္တဝါတွေကိုညှင်းဆဲလို့တဲ့ဒေါသရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ကရုဏာနဲ့ကြံစည်မှု ဒါကနေ့စဉ်ဘဝထဲမှာဖြစ်ရမယ်သို့တော့ဒီနေရာမှာတခါမှတ်ရမှာကဒီမက်ကင်ထိုက်တဲ့မက်ကသစ္စာမှာပြောတဲ့ခါကျတော့ဘယ်လိုလဲဆိုရင်မင်းတို့ဒီထားပါတော့ဝိပဿနာရှုတဲ့အချိန်ခါမျိုးမှာသုံးတဲ့တာမသင်္ကပ္ပဆိုတာမျိုးကြတော့ဘာကို ပြောတာလဲဆိုရင်တခုတိုးမှတ်ရမှာက နော်အရှုကံအာယုံပေါ်ကိုစိတ်ကလေးကိုမရောက်ရအောင်တွန်းပို့တာနော် အရှုခံအာယုံပါတယ်လေအရှုခံအာယုံပါဗျာဟုတ်တယ်အရှုခံအာယုံအဲ့ဒါကအရှုခံအာယုံကသူကရုပ်ဖြစ်ခြင်းဖြစ်မယ်နာမ်ဖြစ်ခြင်းဖြစ်မယ်တခုခုเนาะဒီနှစ်ဒီယုံနဲ့နှစ်ပါးလုံးလည်းဖြစ်ခြင်းဖြစ်မယ်ဒါတော့ယုံနာဆိုတဲ့အရှုခံအာယုံပေါ်ကိုစိတ်ကိုတွန်းတင်ပေးတာအဲ့ဒါကိုเนาะတာမသင်္ကပ္ပလို့မှတ်ပါเนาะဒါကတော့နေ့စဉ်ဘဝမှာ ဆင်ကျင်တဲ့အခါမျိုးမှာတော့အခုဟာမျိုးလူဆင်ကျင်ရမယ်သို့တော့တရားထုတ်တဲ့ချိန်ခါကျတော့စိတ်တက်နေသွားပြီးတော့မှဟိုဟိုဒီဒီလျှောက်စဉ်းစားနေလို့ဖြစ်ပါမလားဖြစ်ပါဗျာမဖြစ်ဘူးဒါတော့ဘာလဲဆိုမိမိကယုံနံကိုရှုမယ်ဆိုရင်ထားပါတော့ပိစုပါထားပါတော့ဗျာအာနာပါနရှုမယ်ဝင်လေထွက်လေရှုမယ်ဆိုရင်လည်းဝင်လေထွက်လေပြီးလေးကိုစစ်ကိုတင်းတင်းပေးရတာစစ်ကိုတွန်းပို့ပေးတာနော်ဒီဝင်လေထွက်လေကလေးစိတ်ထဲမှာမတင်မရှားမချင်းစစ်ကိုတွန်းပို့မမပေးရဘူးလားတင်းနေရပါတယ်ဗျာတင်းနေရတယ်အဲ့ဒီတွန်းနေတဲ့ တင်နေတဲ့သဘောလေးတဲ့သူတို့အင်္ဂလိပ်လိုသုံးတယ် initial application လို့သုံးတယ်ပထမဆုံးစိတ်ကလေးကိုအာယုံရှိတဲ့ဘက်ကိုတွန်းတွန်းတွန်းတွန်းတင်ပေးတာအဲ့ဒါဟာတမသင်္ကပ္ပပဲဦးဇင်းတို့ဘိဟိုရမဘိရမမှာဖွင့်ထားတာကအာရမဏအဘိနိရောပဏလက္ခဏာနော်တမသင်္ကပ္ပဆိုပြီးတော့အာယုံဘောကိုစိတ်ကိုတွန်းတင်ပေးခြင်းသဘောလက္ခဏာရှိတယ်တဲ့ဆိုလိုတာက နော်ကိုရကိုရရှုရမယ့်အာယုံလေးပုံကိုစိတ်ကိုတခါတဲ့ focus လုပ်ပြီးတော့ဒီ ဒီအရှုကအာယုံလေးကို focus လုပ်ပြီးတော့စိတ်ကိုမရောက်ရအောင်တွန်းတင်ပေးတယ်အဲ့ဒါလေးကတမသင်္ကပ္ပပဲနော်ဒါတော့နေ့စဉ်ဘဝမှာ ပြောမယ်ဆိုရင်တော့နော်ထားပါတော့လူတယောက်ကကိုကိုမေးကိုမေးလိုက်တယ်အဲ့ဒီမေးကိုငကောကကိုသိတယ်ဒါပေမဲ့ तू ရုပ်တရက်ရုံးနဲ့တိုင်းနဲ့မေးလိုက်တဲ့အချိန်ကမှစိတ်ထဲမှာမတိတတိဖြစ်နေတယ်မတိတတိဖြစ်နေတဲ့ခါကျတော့အဲ့ဒီအဖြေကလေးကိုသိသလောက်သိတယ်ဒါပေမဲ့ ပြည့်ပြည့်စုံစုံမသိတော့စစ်ကနေနေစမ်းမအောင်ကစဉ်းစားလိုက်စမ်းမအောင်မနဲ့အဲ့ဒီဟာကိုစစ်ကပြန်ပြီးတော့ recall မလုပ်ဘူးလားလုပ်ပါတယ်ဗျာအဲ့ဒီလိုစစ်ကနေပြီးတော့ဟိုအဖြေအဖြေလေးတစ်ခုပြည့်ပြည့်စုံစုံရအောင်လို့စိတ်ကလေးအဲ့ဒီကိုပို့နေတာအဲ့ဒါတမသင်္ကပ္ပအဲ့ဒါပဲနော်အဲ့တော့စိတ်ကိုအာယုံပုံကိုရောက်အောင်တွန်းတင်ပေးတဲ့အလုပ်ကို तू ကလုပ်ပါတယ်နော်အဲ့တော့တရားထုတ်တဲ့အချိန်ခါမှာတမသင်္ကပ္ပဆိုတာကထိုင်ပြီးတော့မှစိတ်ထဲကဟိုတွေ့သေးရအာယုံ ယူပြီးတော့အဲစိတ်သက်တွေးကြအာယုစိတ်ကူးတာကိုပြောတာမဟုတ်ဘူးတရားရှုတဲ့အချိန်ကျတော့မိမိရဲ့အရှုခံယုံနံပစ္စုပန်တဲ့တဲ့ဖြစ်နေတဲ့ယုံနံကိုစိတ်ကလေးကိုအပေါ်ကိုမရောက်ရအောင်ထင်ထင်ရှားရှားမမြင်မချင်းတွန်းတင်ပို့ပေးတာကိုတမ္မာသင်္ကပ္ပလို့ခေါ်တယ်လို့အဲ့ဒါလေးကိုလည်းပဲမှတ်ခဲ့ပါအရေးကြီးပါတယ်နားလည်ပြီနော်တင်ပါဗျာဟုတ်ပြီဒါတော့ဒီဟာတော့အဲ့ဒါလောက်ဆိုရင်တော်ပါပြီဗျာရှေ့ကိုတခုတိုးသွားကြအောင်ဆိုတမ္မာဝါစာဒါတော့ အပြောများပါတယ်တမဝါစာမက်ကင်နံပါတ်1လိန်ပြောခြင်းနှင့်ပြောသည့်အတိုင်းမလုပ်ခြင်းမုဒဝါဒမှရှောင်ကျင်ပြီးမှန်သောစကားတည်တတ်သောစကားယုံကြည်ထိုက်သောစကားကို ပြောဆိုခြင်းနံပါတ်2ကွဲပြားအောင်ဂုံတိုက်ပြောခြင်းပိတုနာဝါစာမှရှောင်ကျင်ပြီးညီညွတ်ခြင်းကို ဖြစ်စေတတ်သောစကား စိတ်ဆက်ခြင်းကိုဖြစ်စေတတ်သောစကားကို ပြောဆိုခြင်းနံပါတ်3ကြမ်းတမ်းစွာပြောဆိုခြင်းဖရုဒဝါစာမှရှောင်ခြင်းပြီး သူတစ်ပါးနားချမ်းသာမိစကားချစ်ဖွယ်သောစကားရင်ထဲနှလုံးထဲသို့ရောက်စေမိစကားမျိုးကိုပြောခြင်းနံပါတ်4အကျိုးမဲ့သောစကားကို ပြောဆိုခြင်းတမဖလာလာတံဖပလာပတံဖပလာပမှရှောင်ခြင်းပြီး အကျိုးရှိသောစကားအချိန်နှင့်တင့်လျော်သောစကားတရားနှင့်ရှင်သောစကားတို့ကို ပြောဆိုခြင်းဝစီကံ၄ပါးမှရှောင်ခြင်းပြီးဟုံးမှန်စိတ်ဆက်နူးညံ့ကြိုးရှိစကားမျိုးကို ပြောလျင်တမ္မာဝါစာမက်ကင်ဖြစ်၏ဟုတ်ပြီဒါလည်းရေးကြည့်တယ်နေ့စဉ်မနေ့မိုးလင်းတာနဲ့ပါဇက်ကစားကြရတော့မယ်စကားပြောကြရတော့မယ်ဆိုတော့ ဒီပါဇက်ပေါက်ကတော်တော်ထိန်းလို့ခက်တာဟုတ်ဗျာလားနော်ထိန်းလို့ခက်ဆုံးကအဲ့ပါဇက်ပဲနော်ပါဇက်ကထိန်းလို့ခက်ဆုံးပဲဒါကြောင့်တမ္မာဝါစာတမ္မာမှန်သောဝါစာကစကားဒါတော့မှန်ကန်တဲ့စကားတည်ပင်လည်းမိခင်ဖြစ်သွားတာနော်ဘယ်လောက်ထိလိုအပ်တယ်လဲဆိုတော့အလုံးသိကြတဲ့အတိုင်းပဲလိန်ပြောခြင်းလိန်ပြောခြင်းနဲ့ပြောသည့်အတိုင်းမလုပ်ခြင်းနော် အဲ့ဒါလိန်ပြောခြင်းကတခုနော်ပြောသည့်အတိုင်းမလုပ်လို့ရှင်လည်းပဲကိုကလုပ်မယ်လို့ဝန်ခံထားပြီးမှမလုပ်ရင်လည်းဒါလိန်တာပဲမဟုတ်လားလို့တိမဗျာလိန်ပြောခြင်းပြောသည့်အတိုင်းမလုပ်ခြင်းအဲ့ဒါမုသာဝါဒပဲတဲ့ဒါကြောင့်မုသာဝါဒကနေရှောင်ကျင်ပြီးတော့မုသာဆိုတာအမှန်တရားမှချွတ်ချော်နေသောအမှန်တရားမှဆန့်ကျင်ပဲဖြစ်သောနော်ဝါဒကပြောဆိုမှု ဆိုလိုတာကတော့အမှန်ရဲ့ဆန့်ကျင်ဘက်နော်အမှားအလွဲအချော်ကို ပြောဆိုတာဒါမုတာဝါဒလို့ခေါ်တယ်။ဒါကြောင့်မလို့เนาะအမှန်ကနေပြီးတော့လွဲချော်နေတဲ့အမှားကို ပြောတာဟာဒါမုတာဝါဒအဲ့ဒီမုတာဝါဒနဲ့ရှောင်ကျင်ပြီးတော့တဲ့เนาะဘာပြောမလဲဆိုတော့စောစောကသူ့ရဲ့တက်ရက်ကမှားတာမှန်တယ်ပေါ့နော်မှားရွှွချွတ်ချော်တယ်ဆိုတော့သူ့ရဲ့ဆန့်ကျင်ဘက်ကမှန်တဲ့စကားပြောပါတဲ့တီတက်တဲ့စကားကိုပြောပါတဲ့ယုံကြည်ထိုက်တဲ့စကားပြောပါတဲ့ gain အဲ့ဒီမှာ ဒါတော့အဲ့ဒီမှာနည်းနည်းတစ်ခုစဉ်းစားပါနော်ဦးဇုံတော့အမြဲတမ်းပြောလို့ရှိရင်မက္ကံကိုရှင်းလို့ရှိရင်များသောအားဖြင့်တော့အာတမ္မာဝါစာဆိုတာမုတ္တဝါဒကရှောင်းမယ်ပုတ္တနာဝါစာကရှောင်းမယ်ဘုရုဒဝါစာရှောင်းမယ်ပုတ္တဖလုတမ္ပပလဘကရှောင်းမယ်ဒီလေးပါပဲပြောတယ်ဒါပေမဲ့ရှောင်ရမယ်တာပြောတာ don't ကိုတာပြောတာ do ကိုမပြောကြအောင်မိမိနေခဲ့ကြလို့အမှန်ကတော့ do's and don'ts တွဲနေတာဒါတော့ရှောင်းရမယ်ဟာက don'ts ကမုတ္တဝါဒ do's ကမှန်သောစကား တည်တံ့သောစကားယုံကြည်တတ်တဲ့စကားဒါတခါစဉ်းစားကြည့်လောကမှာ လူရဲ့ဂုဏ်သိက္ခာအဲ့ဒါနဲ့ထိန်းထားတာပါဗျာဟုတ်တယ်မလားပါဗျာအေးယာရုဘလောက်ပဲကြီးကြီးပခုံးပေါ်မှာအပွင့်နဲ့၅ပွင့်၆ပွင့်မကလို့တခါတည်းရှိသမျှပန်းကုန်းကြီးလောက်ပဲတီးပြီးတော့တီးထားတီးထားအပွင့်ပေါင်းမြောင်များစွာနော်ပြောတဲ့စကားမတီးတတ်တော့ဘူးဆိုလို့ရှိရင်အဲ့ဒီလူရဲ့ဂုံလူယာရုအပွင့်တက်ခါ အပွင့်နေဘာမှသိခါမရှိတော့ဘူးဘာအကျင့်မှမရှိတော့ဘူးသူစကားမသူမှမလေးစားတော့ဘူးဒါကြောင့်ဗဇက်ပေါက်ရဲ့စကားဟာ ကိုဘဝနဲ့ခြီးပြီးတော့တန်ဖိုးရှိတယ်နော်ဗဇက်ပေါက်ကစကားတစ်လုံးကကိုဘဝနဲ့ခြီးပြီးတော့လည်းတန်ဖိုးရှိတဲ့အတွက်ကြောင့်အဲ့ဒီစကားလုံးမှားသွားရင်လည်းအဲ့ဒီကိုဘဝကြီးတစ်ခုလုံးလည်းပြုတ်ကျသွားတာဒါကြောင့်မြတ်စွာဘုရားလက်ထက်တုန်းကသူတို့ရဲ့အကြီးဆုံးသောဆွဆွဲချက်ကမုဒ္ဒဝါဒနော်ယာရုကြီးကြီး ဆိုလိုတာဒီ public figure ကြီးတွေပေါ့ဗျာတမတတို့လို့ပုဂ္ဂိုလ်ကြီးတွေဝင်ကြီးတို့လို့ဝင်ကြီးချုပ်တို့လို့ပုဂ္ဂိုလ်ကြီးတွေတရားသူကြီးချုပ်တို့လို့ပုဂ္ဂိုလ်ကြီးတွေနော်နောက်ပြီးတော့မှဘာသာရေးဘက်ကမြတ်စွာဘုရားကဲ့သို့သောဘာသာရေးတည်ထောင်သူ religious founder တွေနော်အဲ့ဒါမျိုးတွေသို့မဟုတ်ဆိုလို့ရှိရင် philosopher ကြီးတွေအဲ့ဒါ public figure ကြီးတွေပဲအဲ့ဒါကြီးတွေကသူတို့ကသူတို့ပြောထားတဲ့အတိုင်းရှေ့မှာပြောတာတစ်မျိုးနောက်ကတစ်မျိုးဆိုလို့ရှိရင်ရှေ့နဲ့နောက်နဲ့မညီညွတ်မှုနဲ့အဲ့ဒီခေတ်တုန်းက သူ့ကိုရှင်းနေနောက်နဲ့မငြင်းညွချင်းတူသောအကြောင်းကြောင့်သူ့ကိုမုသာဝါဒပြောတဲ့သူဆိုပြီးတော့ဆွဆွဲတာအဲ့ဒါမုသာဝါဒနဲ့ဆွဆွဲလိုက်ပြီဆိုလို့ချင်းအဲ့ဒီလူကသွားရောတွတ်သက်ခအောင်ဖတ်ဆယ်မရတော့နော်ဖတ်ဆယ်မရတော့ဘူးအဲ့ဒီလိုမျိုးဒါတော့ဒီနေ့ခဲ့များတာအဲ့ဒီလိုမျိုးတာဆွဆွဲနေရမယ်ဆိုလို့ရှိရင်တော့ဘယ်တော့မှပြီးတော့မဟုတ်တာလားတင်ပါဗျာအဲ့ဒါမြတ်စွာဘုရားခေတ်တုန်းကနော် မုဒ္ဒဝါဒနဲ့ဆွဆွဲမယ်လို့သူကချိန်လိုက်တယ်ဆိုလို့ရှိရင်ဒါအကြီးဆုံးသောပဲသမထတွေမှာ impeachment လုပ်တာနဲ့အတူတူပဲ။နော် impeachment လုပ်တာနဲ့အတူတူပဲတိတ်အပြစ်ကြီးတယ်ရှေ့တုန်းက။အဲကြောင့်မလို့ तू ကလူတယောက်ရဲ့တိတ်ခါဒီမှန်သောစကားနော်။ तू ပြောတဲ့အတိုင်းတီတန့်တီတီတန့်တဲ့စကားကိုပြောတယ်။မှန်တဲ့စကားပြောတဲ့အတိုင်းတသက်မှတ်တဲ့ရှင်းနေနောက်နဲ့မကွဲတဲ့တီတန့်သောစကားနော်။ပြီးလို့ရှိရင်ယုံကြည်ထိုက်တဲ့သူဒါက तू ကရှေ့တုန်းကမှန်တဲ့စကားနဲ့တီတန့်တဲ့စကားကိုပြောလာရင် ဒီလူကအမြဲတမ်းမှန်တာကိုပြောတယ်ဆိုပြီးတော့အဲ့ဒီလူပြောတဲ့စကားကိုလူတွေကသူပြောရင်တော့ဟုတ်တယ်မှန်တယ်လို့တစ်ထက်တည်းမယုံဘူးလားယုံပါတယ်ခင်ဗျာယုံတယ်လေဒကာမိုးကျော်အမြဲတမ်းမှန်မှန်ကန်ကန်ပြောရင်အကြောင်းသိတဲ့ပုဂ္ဂိုလ်ကအာဒကာမိုးကျော်ဘယ်တော့မှကိုမိုးကျော်ဆိုရင်ဘယ်တော့မှဒီလိုမမှန်တာမပြောဘူးဒီလိုပြောရင်မှန်တာကြီးပဲပြောတယ်ဆိုရင်အကြောင်းသိတဲ့လူကတခုံးပြောတာနဲ့နှစ်ခါပြန်ဈေးမစစ်ဘူးမမေးဘူးအေးအမြဲတမ်းလိန်နေလို့ရှိရင်လည်းပဲဘလောက်မှန်အောင်ပြောပြောအမှန်ပြောတာတော့မယုံတော့ဟုတ်တယ်မဟုတ်လား ဒါကြောင့်မလို့ယုံကြည်ထိုက်သောစကားဆိုတာမှန်တဲ့စကားနဲ့တည်တတ်တဲ့စကားကိုပြောရင်လူတွေကဒီလူပြောတဲ့စကားကိုနောက်ဆုံးကြတော့ except ဝရံပေါ်တော့ချွင်းချက်မရှိယုံကြည်သွားတယ်ဒါကြောင့်ယုံကြည်တဲ့စကားကိုပြောပါတဲ့ဒါက do's စောစောကက don'ts ဟောအဲ့ဒါလိုလက်မှတ်ထားအောင်နောက်တစ်ခုကတော့ဂုံတိုက်တာကနေနှစ်ဦးနှစ်ယောက်သောပုံကိုယ်တွေအသင်းဖွဲ့တွေပေါ့ဗျာကွဲပြားအောင်ဂုံတိုက်တဲ့ပိတုနာဝါစာကရှောင်းပါဒါကရှောင်းရမယ်ဟာ နော် don't small အေးသူ့ရဲ့ဆန့်ကျင်ဘက်ကဒီဘက်ကကွဲပြားအောင်လုပ်တယ်ဆိုရင်သူ့ရဲ့ဆန့်ကျင်ဘက်ကညင်ညွတ်အောင်လုပ်ပေးပါတဲ့ဖွဲ့စည်းတွေပုံကိုယ်တွေကိုညင်ညွတ်အောင်လုပ်ပေးပါတဲ့တယောက်နဲ့တယောက်မခေါ်မပြောရင်လည်းသူတို့နှစ်ယောက်ကြားမှာစိစက်နဲ့စိစက်မှုငကိုရှိရလုပ်ပေးပါတဲ့နော်ဒါကြောင့်မလို့ကွဲပြားနေတာတွေ့ရင်ညင်ညွတ်အောင်လုပ်ပေးပါနော်တယောက်နဲ့တယောက်မခေါ်မပြောနိုင်လို့ရှိရင်စိစက်ပေးပါအဲ့ဒါကပိသုနာဝါစာကရှောင်ကျင်ပြီးကွဲနေတဲ့သူတွေပြန်လဲတင်ပြီးတော့စစ်အောင်လုပ်တယ် မသိမမြတ်ဖြစ်တဲ့လူတွေသိမြအောင်လုပ်ပေးတယ်အဲ့ဒါကလောက်ရမယ်အလုပ်ဒါကဒါက do's ပေါ့ဗျာစောစောကပိတုနာဝါစာက don'ts နံပါတ်3ပရုဒဝါစာကြံကြံတန်းတန်းပြောတာအဲ့ဒါကရှောင်ရမယ်အရာအေးမိမိဆောင်ထားရမယ့်အရာလိုက်နာကျင့်သုံးရမယ့်အရာကြတော့သူတစ်ပါးတွေနားချမ်းသာမဲ့နော်ပိယဝါစာစကားမျိုးကိုအဲနားချမ်းသာမဲ့စကားမျိုးကိုပြောပါတဲ့ဒါကဏ္ဍဒုက္ခနားကကြရင်ချမ်းသာတာ တိယဝါစာချစ်ခင်ပွဲတော်စကားချစ်ခင်ပွဲဆိုတာတယောက်နဲ့တယောက်နော်ဦးလေးဆိုရင်ဦးလေးပေါ့အတော်တို့အမေတို့အဖေတို့အန်ကယ်တို့အတော်တို့ညီမတို့ညီလေးတို့စသည်အဲ့ဒီလိုမျိုး နော်ချိုချိုသားသားနဲ့နော်ရင်ကြီးကြီးသုံးတော်ပြီးရဝါစာ ပြီးတော့မှယင်တဲ့နှလုံးတဲ့သို့ရောက်စီမိတဲ့ကဟရိယံကမဝါစာဟရိယံကမဝါစာဆိုတာကတော့ပြောမယ်ဆိုလို့ရှိရင်မှတ်သားလိုက်တဲ့စကားလုံးပြောတာနော်ဟာဒီလူပြောလိုက်တာကွာတခါတည်းကိုစွဲသွားတာပဲအဲဒါလို့မရှိဘူးလား ရှိပါတယ်ဗျာစကားတစ်လုံးနဲ့ဆွဲသွားတာနှလုံးသားတွေရောက်သွားတာအမှန်တော့နှလုံးသားဆိုတာစိတ်ကိုပြောတာပါပဲအဲကြောင့်မလို့နော်ကွဲပြားအဲကြမ်းတက်ကြမ်းတက်တဲ့စကားကိုရှောင်ကျင်ပြီးတော့သူတို့ဘာနားချမ်းသာမဲ့စကားကိုပြောပါချစ်ဖွယ်ရင်ကြီးဖွယ်ရာစကားမျိုးကိုပြောပါ သူတို့ဘာတွေအတွက်စိတ်တက်နှလုံးသားတဲ့ဆွဲသွားစဉ်နဲ့လောက်တော့နော်စကားမျိုးကိုပြောပါတဲ့ဒါကမိမိဘဝမှာကျင့်သုံးရမယ်ဟာနောက်နံပါတ်၄ကတော့အကျိုးမရှိတဲ့စကားမျိုးပေါ့နော် နော်လော်ဂီအတွက်လည်းအကျိုးမရှိလောကုတ္တရာအတွက်လည်းအကျိုးမရှိဘာမှမဟုတ်ဘူးတမန်တက်တဲ့အချိန်ဖြုံးအောင်လောက်ရီးရမောရအောင်လောက်ပြောတာမျိုးကြတော့ရီးရတော့မောရတာကတော့ဟုတ်ပါတယ်ဒါပေမဲ့ဘာအကျိုးရှိသလဲဆိုတော့ဘာအကျိုးမှမရှိဘူးဆိုရင်တော့တန်ဖိုးရှိတဲ့အချိန်တွေဖြုံးတာနဲ့အတူတူပဲလေဒါကြောင့်မလို့အကျိုးမရှိတဲ့စကားမျိုးကိုပြောမယ်မပြောဘဲနဲ့အကျိုးရှိတဲ့အချိန်တွေကိုနော်လောကီလောကုတ္တရာတစ်ခုကိုအကျိုးရှိတဲ့စကားမျိုးကိုပြောပါနော်အချိန်နဲ့တင့်လျော်သောဒါလည်းအရေးကြီးတယ် ပြောတဲ့အချိန်မှာပြောတာကိုပြောတာနော်ဒီမပြောတင်ဘူးဆိုရင်မှန်တယ်လည်းမပြောနဲ့အောင်နော်မှန်မဲမှမပြောရဘူးတချို့ကရှိသေးတယ်ဦးဇင်းတို့အာဦးဇင်းတို့လည်းငကွာသုံးခဲ့ဘူးတယ်ဟာငါမှန်တာပြောတာပဲအဲသူကဒီလိုကိုကိုကိုမှန်လင်းတယ်ငါမှန်တော့တည်ထားတယ်ဆိုတော့အမှန်မဟုတ်ဘူးမှားတယ်မှန်တိုင်းမပြောရဘူးနော် तू ပြောရမယ်နေရာဟုတ်ရဲ့လား तू ပြောရမယ်အချိန်ကိုရောက်ပြီလားဒါကြောင့်မို့အချိန်နဲ့နေရာကိုကြည့်ရသေးတယ် နော်အချိန်နဲ့နေရဒါကြောင့်မလို့အချိန်နဲ့တင့်လျော်သောစကားတဲ့ဒါတော့ဒီအချိန်ဒီစကားမျိုးမှာဆိုရင်ဒီလိုစကားလေးတွေပြောတာတင့်တော်တယ်ဒီလိုဒီလိုနေရာမျိုးတွေမှာကျတော့ဒီလိုစကားပြောတာတင့်တော်တယ်လို့အချိန်နဲ့နေရာနဲ့တင့်လျော်လျောက်ပတ်တဲ့စကားလည်းပြောပါတဲ့ဒါလည်းဟုတ်တယ်တခါတလေနော်ဦးဇုံတို့လူလောကလူသဘာဝအရာ နော်လူလောကအကြောင်းတွေပြောနေတဲ့အချိန်ကမှဦးဇုံတို့ကနော်ဟာအာတုဘကမ္မထာနေအကြောင်း ဟိုတုတ်တန်ကမ္မထာနေကြောင်သွားပြီးတော့လူငယ်တွေကြားတယ်သွားပြောလို့ဖြစ်ပါမလားမဖြစ်ပါဗျာအကယ်ဖြစ်မလဲသူတို့ကလူငယ်ဘာသာဘာမှပြောရပြောချောင်းပြောမှာပေါ့ဒါဟုတ်ကွာအလက်မသိငါတရားစကားပြောတာပဲကွာနားထောင်ကြဆိုလို့နားထောင်မလားလို့နားမထောင်ပါဗျာနားမထောင်ဘူးဗျာအဲ့ဒါအဲ့ဒါနေရာနဲ့အခါနဲ့မှန်မလိုက်တဲ့စကားမျိုးနော်အဲ့ဒါမပြောအောင်မဟောရဘူးပြီးတော့တရားနဲ့ရှင်သောစကားတရားနဲ့ရှင်တဲ့စကားဆိုတာတော့နော်တရားဆိုတာဒီနေရာမှာကဘာသာရေးတရားပြောတာမဟုတ်ပါဘူးဗျာနော် မှန်ကန်ကောင်းမြတ်တဲ့တရားလေးနဲ့ဆိုတာကလောကမှာဆိုလို့ရှိရင်တော့ပြောမယ်ဆိုရင်တော့ကောင်းတဲ့ဘက်ကလေးကနေယူပြောတာပါတကယ်ဟောတရားဟောသလိုမျိုးတရားမဟုတ်ပါဘူးဒါလည်းပါတော့ပါတာပေါ့နော်သို့တော့နော်တရားနဲ့ရှင်တဲ့စကားဆိုတာကဒီစကားလေးတွေကမှတ်သားစရာကောင်းတယ်လိုက်နာစရာကောင်းတယ်ဆိုတာဟာမျိုးပြောတာပါဒါတရားနဲ့ရှင်တဲ့စကားလို့ဆိုလိုပါတယ်ဒါကြောင့်မလို့အခုဒီလေးပါးကိုနှုတ်နဲ့ပတ်သေးပြီးတော့မှစောင့်စည်းရမယ် ၄ပါးရဲ့နော်နှုတ်ကနေလိုက်နာကျင့်သုံးရမယ်၄ပါးရဲ့နော်အဲ့ဒါမျိုးပြောတာဒါကြောင့်မလို့သူ့ကိုအချင်းချင်းမှတ်မယ်ဆိုလို့ရှိရင်ဟုတ်မှန်သောစကားစိစက်သောစကားနူးညံ့သောစကားကျိုးရှိသောစကားတဲ့ဘယ်နှမျိုးလဲ၄မျိုးပါဗျာအဲဟုတ်မှန်စိစက်နူးညံ့ကျိုးရှိနော်အဲ့ဒီစကား၄မျိုးကိုပြောလို့ရှိရင်ဒါဒီတမ္မာဝါစာမေခင်ဖြစ်ပြီတဲ့နော်စကားပြောရင်ဟုတ်မှန်ရမယ် နော်တယောက်နဲ့တယောက်ကွဲပြားကြောင်းမဖြစ်ဘဲနဲ့စိစက်နိုင်ကြောင်းနော်တယောက်အဖွဲ့အစည်းတွေမကွဲဘဲနဲ့ပိုးပြီးတော့ညီညွတ်ကြောင်းစကားဖြစ်ရမယ်ပြောတဲ့အခါမှာကြမ်းကြမ်းတမ်းတမ်းမဟုတ်ဘဲနဲ့ချစ်ခင်ရင်ကြည်သိမ့်ပွေတဲ့စကားမျိုးပြောရမယ်နော်စကားဖွာလောင်ဖွာလောင်နဲ့အကျိုးမရှိတာမပြောဘဲနဲ့သူ့အတွက်ကိုယ့်အတွက်ကိုယ်စကားနားထောင်တဲ့ပုဂ္ဂိုလ်များတလုံးတလုံးမှန်းသိသိအကျိုးရှိတဲ့စကားမျိုးကိုပြောရမယ်တဲ့ဒါကြောင့် home man စိစက်နုညံ့ကျိုးရှိဒီလေးပါးသောစကားမျိုးကိုပြောလို့ရှိရင်ဒါကပြောရမယ်စကားဆောင်ရမယ်စကား ဒီစကားလေးမျိုးကရှောင်ရမယ်စကားမူတာဝါဒပိသုနာဝါစာပရုဒဝါစာတမ္ပပလဘကရှောင်ရမယ်ဟုတ်မှန်ကြိုးရှိစေစပ်နုညံ့ဒီလေးပါးကဆောင်ရမယ်အဲ့ဒီလိုမျိုးเนาะရှောင်စရာကိုရှောင်ဆောင်စရာကိုဆောင်မှတမ္မာဝါစာမဲ့ခင်ဖြစ်ပါတယ်တော့မို့ဆိုရင်တော့ရှောင်ယုံတက်တက်နေတော့မဖြစ်သေးဘူးလိုသေးတယ်ဟုတ်တယ်မို့လားလိုသေးတယ်ဘာမှမလုပ်တာအကုသိုလ်ကမလုပ်ယုံတက်တက်နဲ့ကုသိုလ်ဖြစ်လာ ဖြစ်ပါဗျာမဖြစ်ဘူးကုသိုလ်မအကုသိုလ်မလုပ်တာကမလုပ်တာတက်တက်ပဲရှိသေးတယ်အကုသိုလ်ကိုမလုပ်ဖဲနေတာဒီကုသိုလ်မဟုတ်သေးဘူးကုသိုလ်လုပ်ဖို့ကတတ်တတ်ထလုပ်ရတယ်အဲ့ဒါလည်းမှတ်တာဒါကြောင့်မလို့မူသားမပြောတိုင်းနော်တမ္မာဝါစာမဲ့ပဲမဖြစ်သေးဘူးဘာဖြစ်လို့လဲကျင့်စရာကြံသေးတယ်ရှောင်စရာကတော့ဟုတ်ပါပြီဆောင်စရာကဘာလဲမှန်တဲ့စကားပြောတိတန်းတဲ့စကားပြောယုံကြည်တဲ့စကားပြောဟောဒါတွေကမလိုဘူးလားလိုပါတယ်အေးလိုအပ်တယ်အဲ့ဒါလိုအပ်တာကိုဖြည့်ပေးရမယ်လေ နော်ဒါကြောင့်မိမိကတော့အဲ့ဒီဖြည့်ပေးတဲ့ဘက်မှာလဲမေ့မကြံခဲ့ဖို့ထပ်ဖြည့်ပေးတာပါကဲဒီနေ့တော့ဒီလောက်ပဲပြီးပါတယ်နော်မကင်၃ပါးပဲပြီးတယ်ဂျန်နဲ့မကင်နေနောက်တစ်ပတ်မှာဆက်တာပေါ့ဗျာနော်ကဲအားလုံးဒီလောက်နေပဲသာဓုခေါ်ကြပါစို့ဗျာသာဓုသာဓုသာဓုပါဗျာ